ဒီနေ့2020ခုနှစ်စက်တင်ဘာလ9ရက်နေ့စနေနေ့ညနေ9နာရီထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း38ကာနုပဒနာပိုင်း7ပေါ့ဘုန်းကြီးတို့တရားသူပါပြောလာတယ်မနေ့တုန်းကကြတော့ဘုရားရှင်ကိုယ်တိုင် မာသရိပ္ပံတုံမှာကျတော့တရားသူပါ9မျိုးဟောပါတယ်ဗိဓမ္မတာသင်္ဃာသင်္ဂျိုလို့ဒကာကြီးတို့ဓမ္မကြီးတို့အလုံးသိပါတယ် ဒီတင်းညိုတယ်လို့ဝိသုဒ္ဓိမက်ထဲကျတော့အဲ့မှာကျတေယသူဝ10မျိုးဟောတာနော်ဒီနေ့အဲ့ဒါလေးပြောမတ်စုလေးအဲ့ဒီမှာတေအတုပ10မျိုးဆိုမတ်စုပေးတာပါအဲ့ဒီတေယသူဝအတုပ10မျိုးဒါလေးကြည်ထားပါနော်အဲ့ဒီထဲမှာကျတော့ဘုရားကဘုရားတော်ပြတဲ့ပြိမတ္တသင်္ကန်းနဲ့ဝိသုဒ္ဓိမက်မှာကျတော့ သေယသူပ10မျိုးပြောတာအဲ့မှာတော့ဘုန်းကြီးပါဠိလိုရောဗမာလိုရောနှစ်မျိုးလုံးရေးထားပါတယ်နော်အဲ့မဆုလေးပြမယ်အဲ့ဒီပါဠိလိုနှစ်မျိုးလုံးရေးထားပဲပထမဆုံးကဩဒုမာရကဩဒုမာရကဆိုတော့ပါဠိလိုပေါ့ဗျာဗမာလိုကတော့ဖူးယောင်နေတဲ့သူတေကောင်အတုပါ ကိုရှိအတုပ10ပါးပြမယ်အဲဟုတ်ပြီအဲ့မှာပါဠိလေးကြည့်မယ်နော်ဩဒုမာရကဖူယုံသူတေကောင်အတုပဒီမှာကျတော့ဒီဝိသုဒ္ဓိမကဒီအတုပ10မျိုးကိုဘယ်ပုဂ္ဂိုလ်ဟာဘယ်အတုပနဲ့တင့်တော်တယ်ဆိုတာတခါတည်းညွန်တာတော့ဘုန်းကြီးကလည်းကြိုက်လို့တခါကြီးတို့ညီမကြီးတို့သင်ပေးတာပါဖူးရောင်ကြွတ်တယ်သေသွားတဲ့ခါကျ3ရက်လောက်3ရက်လောက်နေခန္ဓာကိုယ်ဖူးရောင်ကြွတ်တယ်နော် အဲ့လိုဖူးရောင်ကြွတ်တဲ့နေအတုပလောင်းကောင်ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်မျိုးရှုတဲ့လဲဆိုရင်တော့ပုံတရံကိုတတ်မဲ့တဲ့သူသူကဟိုနဲ့ချောင်းငင်ကြတယ်ပုံတရံကိုတတ်မဲ့တဲ့ပုဂ္ဂိုလ်ငါသားလေးကဘယ်လိုငါသမီးကပုံတရံပုံစံလေးကဘယ်လိုလေးငါမျိုးသားငါမျိုးသားကဘယ်လိုပုံစံအဲ့လိုပုံပန်းတဏ္ဍာကိုနှစ်သက်မြန်နိုးတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီဥဒ္ဓမာရကဖူးရောင်ကြွတ်တဲ့နေတဲ့အလောင်းကောင်ပုဂ္ဂိုလ်ရှုရမယ်ဒါပြောပါ နောက်ဝိနိလကအာတုပညိုညိုမဲမဲဆင်းကြီးတာသူသေးကောင်အာတုပတို့ချို့ကြတော့ညိုမဲသွားတယ်တပတ်လောက်ကြာဘုန်းကြီးတို့တွေ့ဘူးလားဆိုဘိုင်းလာရမှာဆရာတို့ရုပ်ကလာပေါ့လောက်ဆေးထိုးထားလို့နေနေတပတ်လောက်ကြာတော့ညိုမဲလာအဲ့လိုညိုညိုမဲမဲအဆင်းရှိတဲ့အလောင်းကောင်ဘုရားကြတော့ဘယ်လိုပုံကုမျိုးတင့်တော်လဲကိုအဆင်းကိုကိုအဆင်းရေကိုတတ်မဲ့တဲ့ပုံကုဤအတုပဤအတုပဒီမှာလေအတုပကပါကြနေတယ် အဲ့ဒါကြီးအများကြီးကြားနေညဉ့်ညမဲစိတ်တော့သူသေးကောင်အတူပါကိုရည်လေးပေါ့ငါသားသမီးလေးငါသားလေးကအသားရောင်လေးရွှေရောင်ဆင်းလေးအာရောင်ဆင်းလေးပေါ့ဒီလိုနှစ်သက် ကိုရည်ဆင်းသမီးလေးကပဲရည်ဆင်းလေးစာရီလို့ကိုတွေ့တာမြန်နေတဲ့ပုံကိုရအသားရည်ဆင်းကိုသဘောကျအဲ့ဒီလိုပုံကိုမျိုးကြရင် အဲ့လိုသဘောကျတဲ့ပုဂ္ဂိုလ်ဆိုရင်ဒီညူညူမဲမဲအရှင်ရှိတဲ့အလောင်းကောပုဂ္ဂိုလ်ရှုရမယ်ဒါပြောတယ်ဝိပုပ္ပကအတုပယိုရှိတဲ့ပြည်ရှိတဲ့သူတွေကောင်အတုပကြားလိုက်ပုတ်လိုက်ပြီးတော့ပြည်တွေယိုကြလာတော့တွေးတွေယိုကြတာရှိပြည်တွေယိုကြတာရှိတယ်ဒီမှာတော့သူကပြည်တွေယိုကြတာရင်ပြောတာတချို့လောင်းကောင်ဘုရားပြည်တွေယိုထွက်နေတဲ့အလောင်းကောင်ဘုရားတွေ့နေတယ် အဲ့ဒီလိုအလောင်းကောင်ဘုရားဘယ်လိုပုံကိုမျိုးရှုသင်လဲတဲ့ကိုယ်၌ဖြစ်သောပန်းနတတ်မဲ့သူဟာဤအတုပါတင်တော်တယ်ဒီမှာလည်းအတုပါကြာနေတာကိုယ်၌ဖြစ်တဲ့ကိုယ်သင်းနပေါ့ဗျာရေမွှေးနအဲ့လိုမျိုးနှစ်သက်တဲ့ပုံကိုကြဒီအတုပါပွားရမယ်နောက်ဝိစိဏကအတုပါဒါတော့ဗာလဲဆိုတော့ကိုယ်အမြင်ကတဲ့ပုံကမြင်ကတဲ့ပုံကနဲ့ဒီပုံကိုခါကနေ ဒါလည်းနဲ့နဲ့ဒါတော့လည်းနဲ့နဲ့တကူနှခါနဲ့ပိုင်းဖြတ်တက်ပြလိုက်တာနှစ်ပိုင်းပြတ်နေတဲ့အလောင်းကောင်ပုံပေါ့အဲ့ဒါကြတော့ဘယ်လိုပုံကုမျိုးတင့်တော်လဲဆိုတချို့ကြသားလေးသမီးတွေပွဲဩငါသားလေးအလုံးလုံးချစ်ချစ်ငါသမီးအလုံးလုံးချစ်ချစ်လေးအစာကြီးပေါ့ဒီလိုနှစ်သက်သဘောကြတာခန္ဓာကိုယ်လုံးလုံးချစ်ချစ်လေးသဘောကြတဲ့ပုံကုများကြတော့ခန္ဓာကိုယ်နှစ်ပိုင်းပြတ်နေတဲ့လောင်းကောင်ပုံကိုရှုသိနေဒီလိုညွန်ထားတယ်။နောက်ဝိခာယိတက အတူပါလောင်းကပူကြဖူးရောင်ကြွတယ်ပြီးသွေးတွေပြည်တွေထွက်လာပြီဆို ခွေတွေကြီးတွေလက်ဓာတွေတတ်တော်မျိုးစုံစတောက်နေတဲ့လူအလောင်းကောင်အတုပါအဲ့ဒါမျိုးကြဘယ်လိုပုံကမျိုးတင့်တော်လဲဆိုဟိုတမြတ်လေးစာရည်ဣဆက်တဲ့သားပေါ့သူမပစုံလေးတွေပေါ့ငါသားလေးကချစ်ချလေးငါသမီးလေးပစုံလေးဆွဲလက်မောင်းလေးတွေပုတ်ဟိုဒီအသားပုံလေးတွေနှစ်သက်သဘောကျတဲ့ပုံကိုဆိုရင်ဒီအတုပါတင့်တော်တယ် နောက်ဝိခိတကအတုပဒီခုနတတ္တဝါတွေမျိုးစုံစတော့ပြီးဘူနာတစ္စာဒီနာတစ္စာပြစ်ထားတဲ့အတုပကောင်မျိုးများဒါကြဘယ်လိုပုဂ္ဂိုလ်မျိုးတင့်တော်လဲအင်္ဂါကြီးငယ်ကိုနှစ်သက်တဲ့ပုဂ္ဂိုလ်နှစ်သက်သူဟာဒီမှာနှစ်ချောင်းငင်ကြားနေအတုပတင့်တော်တယ်နော်ချို့ကြတော့ငါသားလေးကမျက်နာလေးကဘယ်လိုလဲလက်မောင်းလေးကဘယ်လိုလဲ ခြေစလုံးလေးတွေချောင်းလေးတွေဘယ်လိုလေးဒီလိုနှစ်သက်တဲ့ပုံကိုပေါ့ကိုနှစ်သက်မြန်နေတဲ့ပုံကိုရကိုအင်္ဂါနှစ်သက် နေလို့ရှိရင်ဒီတစားစီဖြစ်နေတဲ့အလောင်းကောင်ပုံကိုရှုတဲ့ဟတ္တဝိခိတကအတုကရန်သူကနေအမြင်ကပ်လို့သူကဘယ်လိုတတ်လဲဆိုခေါင်းတစ်ချောင်းကိုယ်တစ်ချောင်းခြေတော်တစ်ချောင်းလက်တစ်ချောင်းပေါ့အဲ့လိုအပိုင်းပိုင်းဖြတ်တောက်တာအဲ့လိုဖေယုပြည့်ပြည့်ချတာအတုကောင် အဲ့ဒါကြတကုံလုံးပြည်စုံကြီးကိုနှစ်သက်တာပေါ့နော်သူ့နေရာနဲ့သူတကုံလုံးကြည့်လို့ကောင်းရှုလို့ကောင်းအဲ့လိုမျိုးနှစ်သက်နေတဲ့ပုံကိုပြည်စုံကြီးကိုနှစ်သက်နေတဲ့ပုံကိုဒီအာတုဘတင့်တော်တယ်ပြီးမှအောက်ကိုဆက်သွားမယ်လောဟိတကအတုဘယုံရှိတဲ့သူတွေယုံထွက်နေတာပေါ့ဗျာသူတွေတော့ယုံကြအဲ့ဒီကကျတော့ဘယ်လိုပုံကိုမျိုးတင့်တော်လဲဆိုအစေတရာတွေ ဝစ်ဆင်ထားတယ်ပေါ့ဗျာဝစ်ဆင်တာလှလှပပဖြစ်အဲ့လိုစိတ္တဇာနဲ့လှပတဲ့နေနေတဲ့ပုံကုမျိုးအဲ့ဒါမျိုးနှစ်သက်တဲ့ပုံကုမျိုးဆိုရင်ဒီအတုပနဲ့တင့်တော်တယ်ပုလူဘကအတုပဘုလောက်ဒီလောက်တွေတဘာဝစားနေအလောင်းကအတုပပဲဒါကြကိုတကိုတယောက်တည်းပိုင်တယ်တူဦးတည်းပိုင်တယ်လို့မြတ်နိုးတဲ့ပုံကုမျိုးဆိုရင်ဒီအတုပတင့်တော်တယ်အဋ္ဌိကအတုပအယိုးစု ဖြစ်နေတာအတုပါချို့ကြအောင်ငါသားလေးကသွားလေးကဘယ်လိုလေးစာရည်လို့ပေါ့လေသွားလေးကိုနှစ်သက်မြတ်နိုးတဲ့ပုဂ္ဂိုလ်ဒီရိုးစုရှုမှတ်ရမယ်ဒီလိုညွန်ကြားတာလေပေါ့ဗျာရှုမှတ်တဲ့နေရာတော့ဘုန်းကြီးပြီးမှပြောမယ်နော်အခုတော့စာအတိုင်းပဲပြောမယ်တကအောက်မှာဘာတွေ့ရလဲဆိုဘုန်းကြီးတို့ဆက်ကြည့်လိုက်ပေါ့နော်ဒီဖះကကြတော့တေယသူဘ၉မျိုးဟောတယ် ဘုန်းကြီးတို့ဒီဝိသုဒ္ဓိမက်တို့ဗိရမတသင်္ကသင်းညိုကြံရ10မျိုးကွဲပြားတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဝိသုဒ္ဓိမက်မဟာဒီကမှာတော့ရှင်းလက်ချက်ပေးတာအဲ့ဒီရှင်းလက်ချက်တိုင်ဘုန်းကြီးမှာမှတ်စုပေးတာနော်မဟာသရိပဏတုတ်ကြတော့သုတ်တန်တစ်ခုထဲမှာနော်စွန့်ပစ်ထားတဲ့အလိုလိုသိနေတာလောင်းကောင်ပုတ်အဲ့လိုဟာမျိုးရည်ရွယ်တယ်ဝိသုဒ္ဓိဗိရမတသင်္ကဝိသုဒ္ဓိမက်တို့ကြတော့နေရာတွေကများစွာပေါ့နော် ဘာလို့သုတ်တန်တခုမှဆွပြက်ထားတာတရားကြနေရာများစွာမှာဆွပြက်ထားဟိုနေရာဒီနေရာတွေ့နေတဲ့သူတော်ဘာရဲ့လုံလပြောက်ကကြောင့်တည်တဲ့အလောင်းကောင်ပုံမျိုးဆိုတယ်နှစ်ပိုင်းဖြတ်တတ်ထားမယ်လက်တွေကြောတွေကောင်းတွေတခုစီဖြတ်တတ်ထားမယ်ဒါမျိုးဆိုလိုတယ်ပထမအနေနဲ့သူကလို့ရှင်းပြနောက်တစ်ချက်ကြတော့ဒီကမာသရိပလန်တော့မှာကြတော့ဝိပဿနာကြီးဆွမ်းမြေဟောထားတယ်ဗေဒမတ္တသင်္ကဝိသုဒ္ဓိမဲ့တွေကြသမထကြီးဆွမ်းမြေဟောထားတယ်အဲ့ဒါတော့ လိုအပ်တဲ့ဟိုလိုသေးတယ်လို့ထင်တဲ့ဖွင့်ကဘုန်းကြီးတွေကမာသရိပဏတုတ်ကပထမကတော့ဒီကြီးလိုက်လို့ရှင်သမထပိုင်းမှာဟောထားတယ်ပြီးမှဝိပဿနာ ရှုနည်းကိုပြောတယ်နော်ဒီမှာတော့သူကဝိသုရိမတ်ဒီကတော့မာသရိပဏတုတ်ဝိပဿနာဓာတ်ရဟောတယ်ဆိုတဲ့သဘောမျိုးသူကရေးထားအဲ့ဒီလိုတော့မဟုတ်ပြတကယ်စာမှာတော့သမထရင် ဟောတယ်ပြီးမှဝိပဿနာဗိရမတ္တသင်္ဃာတို့ဝိသုရိမတ်တို့ကတော့သမထအစွမ်းပြန်ဟောထားတယ် ရေးထားတယ်သူဟောတာတော့မဟုတ်ဗျာပြထားတယ်လို့ရဟောတာတွေကျကုံရေးတာအဲ့လိုမှတ်ထားမယ်ပေါ့ဗျာပြီးမှဒီဘာဖြစ်လို့ကိုးပါးနဲ့ဆယ်ပါးဘယ်လိုကွဲသွားလဲဆိုဒီသိညုံမှာလာတဲ့အခုဘုန်းကြီးတို့ဖရာရှင်ဟောထားတဲ့ကိုးပါးနဲ့ပြန်ပြီးကတ်အောင်ညှိထားတာပေါ့ဘုရုမာတက ဟိုဒီမှာကဖူးရောင်ကြွတတ်တဲ့အတုပခေါင်းမျိုးဝိနေလကညုံညုံမဲမဲရှင်အတုပဝိပုပ္ပကသွေးတွေယူရှင်အဲ့ဒါသုံးပါးကိုသူကတပါးယူတယ်မြတ်စွာဘုရားအဲ့ဒါကိုအတုပအလောင်းကောင်ဘုတ်တစ်ခုအနေနဲ့ယူထားတယ်ပြီးတော့တတ္တဝါမျိုးစုံခဲစားနေတဲ့ဝိခာရီတော်ပုရုကလောက်တည်အဲ့ဒါခဲစားနေတဲ့အလောင်းကောင်ဘုတ်ကတစ်မျိုးအဲ့ရတပါးယူတယ်အဋ္ဌကတစ်မျိုးခုနှစ်မျိုးပေါ့အဲ့လိုခွဲယူတော့၉မျိုးပေါ့၁၀မျိုးဒါတော့ကိုယ်ပါပေါင်းယူတဲ့နည်းကိုပြောတာပါနော်ဘယ်လိုမှတ်ထား အဲ့ဒါတော့ကွဲပြားခြင်းအကြောင်းရင်းပေါ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီဓမ္မပဒမှာလာတာလေးပြောခြင်းလို့ဘုန်းကြီးခေါင်းစည်းလေးပေးထားတရားရပြီကိုထင်မှတ်ကြတော့ရမ်းများဆိုဘုန်းကြီးအဲ့ဒီခေါင်းစည်းပေးတာဒါဘယ်လိုဖြစ်တယ်လဲဆိုတော့ဘုရားရှင်လက်တကယ်တော့ဘုန်းကြီးလက်ဘုန်းကြီးတို့လက်ထက်လို့မဟုတ်ဘူးဗျသရတရားနဲ့ဝိကြတာများတယ်ဘုန်းကြီးတို့လက်ထက်ကြအဲ့ဒီလိုမဟုတ်ဘူး ဒါတရားနဲ့သင်္ကန်းဝတ်တယ်ဝတ်ပြီးနောက်ပိုင်းမှာဘုန်းကြီးဆိုဝီနီးတွေသင်ရတယ်ဘေကုဏီလည်းဝီနီးသင်ရတာဘေကုဘေကုဏီကိုဆိုင်ရာဝီနီးတွေသင်ရတယ်သင်ပြီးနောက်ပိုင်းမှာဝီနီးတွေကြွညင်လာပြီးနားလည်လာပြီးဆိုတော့ကိုယ့်ရဲ့ကိုယ်နဲ့ပတ်သက်တယ်ပေါ့နော်တရားတွေကိုဖျားကိုဓာတ်ရိုက်တောင်းတောင်းပြီးတော့မှသွားအထောက်ကြတော်တဲ့တောင်းတဲ့အထောက်အဲ့ဒီမှာဘာတွေ့လဲဆိုနည်းနည်းလေးမှုတော့ရန်နေအများကြီးပဲ ဖျားလည်းဖျားရှင်အချိန်မှာတာဝတိမြို့ဇေတုံအကြောင်းမှာတရင်သုံးနေတယ်တရင်သုံးနေတဲ့ချိန်မှာယဟန်900ဖျားထာနေကမ္မထာနေသင်ယူတယ်ပြီးတော့သူနဲ့ပတ်သက်တဲ့ကမ္မထာနေသင်တော်တဲ့ကမ္မထာနေတောင်းယူတယ်တောင်းပြီးတောတဲ့တောင်းနဲ့သွားအထောက်ကြတယ်ကျိုးကျိုးဆဆအထောက်ကြတယ်အများဆုံးအပြင်တော့ဝါရင်ဝါမဆုပ်မိကာလမှာဖျားစီတောင်းကြတယ်များဝါလည်းကြွရောသူကတရားတွေရကြတယ်များ အဲ့ဒီမှာသူတို့ကအထွင်အားထွင်နေဇန်နေရကြတယ်နော်ဇန်မိုင်းကြတော့ဒီမကောင်းတဲ့စိတ်တွေကိုဘုန်းကြီးကနိဝရဏလို့သုံးတယ်ဝိပဿနာရှုတဲ့အခါကျမကောင်းတဲ့စိတ်တွေကိုကိလေသာလို့သုံးတယ်အတူတူအတူတူပါပဲဗျာဓာရီကြီးတဲ့ပါအဲ့တော့ဒီရဟန်းတော်တွေကတရားတွေအထုတ်ရင်အထုတ်ရင်ဇန်နေရတယ်ဇန်နေရတဲ့ကသူတို့တဏ္ဍာမှာဒီမကောင်းတဲ့စိတ်တွေကမဖြစ်တော့မဖြစ်တော့သူတို့ဘာစဉ်းစားလဲဟာ ငါတို့တွေရဟန်းကိစ္စပြီးပြီးရတော့တရားတွေရပြီးပြီးနောက်ထပ်လှုပ်ရှားမလို့တော့ဘူး။ဘာကြွတဲ့ခါကျတော့ဖះကိုရှောက်ထားဖို့ကြောင်းကိုလာကြတယ်နော်။သံဃာပါ900ဇေတုံကြောင်းပေါက်ကလည်းရောက်တဲ့ခါကျတော့ဗုဒ္ဓကရှင်အနန္ဒောမင်းနဲ့ချက်သားအနန္ဒာအဲ့ဒီရဟန်းတော်ကြီးငါဖះကိုကြောင်းလင်းလာပြီငါဖះကိုဖြူဖူးမြင်ဖို့မလိုအပ်သေးဘူး။အဲ့ဒီရဟန်းတော်ကြီးအားလုံးကိုသင်္ချိုင်းကိုသွားဖို့ပြောလိုက်တယ်။ သိဉ္ဇိုင်းကိုသွားပြီးမှငါဖျောက်ဖူးပါလို့အဲ့လိုမိန့်တော်ညံတော်တွေလည်းဒီမှာတကားဘဝရောက်နေဘုရားကိုကြော့ခြင်းပဲမလို့ဘုရားအဲ့တိုင်းမင်းတော့တွေးလို့မဖြစ်တော့ဘူးဗျဒါနဲ့သိဉ္ဇိုင်းသွားကြတယ်အဲတို့ဗုဒ္ဓအကြောင်းတစ်ခုမြင်လို့သိဉ္ဇိုင်းလွတ်တာပဲဆိုသိဉ္ဇိုင်းသွားကြတယ်သုတ်တန်ရောက်တဲ့ခါကျအယိုးစုတွေမြင်တဲ့ခါကျတော့သူကငကိုလည်းရှုမှတ်ခဲ့ဘူးတဲ့အချိန်ကြီးတော့အယိုးစုဆိုတဲ့အမှတ်ပညာကို အယိုးစုတွေ့တဲ့အခါအဲ့လိုရှုမှတ်ဘူးတော့ရှင်ပါကြတတ္တဝါနဲ့တတ္တဝါရိုးစုပဲဖြစ်ကြတာပဲနော်ဒီအမှတ်တင်ညာရပြီးတော့မှသူတို့ကအတက်ငငယ်နဲ့လက်တလုံးသေးနေတဲ့ယုတ်ကလတွေလည်းတွေ့တာအဲ့ဒီယုတ်ကလတွေတွေ့တဲ့အခါကျပထမတော့ကရုဏာတတ်တာကရုဏာနဲ့နောက်ပြီးတော့ပါပြီးတော့တောကလောပါလေဟောငယ်ရွယ်နဲ့သေချာတာပဲဒုက္ခနာလေးကြည့်ပြီးနှစ်သက်သဘောကြောင့်မှုတွေဖြစ်တယ် ဒီမှာတော့သူဟာဒီလောဘဖြစ်တဲ့အကြောင်းတော့ပဲဟိုကတွေ့တယ်တကယ်တကယ်ကြတော့လောဘလည်းဖြစ်မှာပဲဒေါသလည်းဥပပုတ်ပွားနေတဲ့လောင်းကောင်ပုတ်ကြီးတိတ်ကိုကြည့်လို့အယုတ်ဆိုးနေနာလဲနွန်နေဒါမျိုးကြဒေါသဖြစ်မှာပဲနော်ပုတ်ဆိုပုတ်ပွားနာဆောလောင်းနေနှခေါင်းပွေပြီးဒေါသဖြစ်မှာအဲ့လိုလောဘဖြစ်လိုက်ဒေါသဖြစ်လိုက်တဲ့အခါကျမှညာတို့တွေကဟာငါတို့တဏ္ဍမှာကိလေသာတွေ မကုန်သေးပါလားကိလေသာတွေဖြစ်နေပါသေးလားအဲ့ဒီကြမှာသိတယ်ဘုရားလည်းအဲ့ဒါရည်ပဲတာပဲအဲ့ကြအဲ့ဒီချိန်မှာဘုရားကဂန္ဓကုရီတိုက်ကနေပြီးတော့သူတို့ရှေ့ကြွတယ်လို့လှမ်းပြီးတရားဟောတာပဲဟောတဲ့တရားကတော့ဒီမှာဘုန်းကြီးတို့ဘုန်းကြီးဖတ်ပြပါမယ်ဓမ္မပဒမှာဒါရာဘူးတဲ့ပုဂ္ဂိုလ်တော့နားလည်ပါလိမ့်မယ်မရဘူးလေဗမာလိုလည်းပြောပြမှဆိုသိခက်ပါဘူးယာနိမာနိအပဋ္ဌာနိအလာဘုနေဝါသာတိ တဇောင်မုံလာမှာစွန့်ပစ်ထားတဲ့ဘူးတိကြောက်လို့စွန့်ပစ်ထားတဲ့ခိုးအစင်းလို့ကာဘောဒကာနီအထီဒီဖြူမွဲဖြူပြမွဲ66ဖြစ်နေတဲ့အယိုးတွေကိုမြင်လို့သူကအဲ့ဒီအယိုးတွေပေါ်မှာမြင်ပြီးတော့တာဏိဒိဋ္ဌဝါနာကာရတိတဲ့အဲ့ဒီလို အယိုးစုတွေမြင်တဲ့ကသူတို့စိတ်ကဘယ်တော့မှဗမိနဲ့မှနှစ်သက်ပျော်မှုမရှိနိုင်ဘူးဒီကပြောစရာအာယုန်ဒီပေါ်မှာ မွေးလျော်နေတဲ့ချုံမပြုတ်နိုင်ဘူးပြုတ်လို့လည်းမဖြစ်နိုင်ဘူးအဓိကကတော့ဒီအယိုးစုကမ္မထံကိုရှုခိုင်းလိုက်တာပါပဲဒါပြောချင်တာနော်အယိုးစုကမ္မထံရှုရင်းရှုရင်းနဲ့ဒီရန်တော်တွေကငကောလည်းဆံရပြီးသားဆိုဒီအတုဝကမ္မထံနေရှုလို့ရင်ပထမဆံရတယ်ရိုးစုရှုရင်းရှုရင်းနဲ့တော့ အဲ့ဒီအနေနဲ့ဒီပေါ်မှာနှစ်သက်မှုမြန်နှုံးမှုမဖြစ်သင့်ဘူးဆိုတာဒါဒီဟာဝတ္တနာကိုယ်အောင်အောင်ကျင့်ခိုင်းတာဒါတော့ဝိပဿနာပိုင်းပထမဒီအယိုးစုတွေဟာဘယ်လိုပုံစံရှိတယ်ဆိုတာမျိုးဒါပြောပြတယ်ဒီရိုးစုတွေဟာဘယ်ရောင်ရှိတယ်ဒီရောင်တွေမြင်ပြီးတော့တဏှစ်သက်မှုမရှိအောင်ကြည့်ရမယ်ဒီလိုမိတ်ဒီယန္တာတွေဒီယန်းတွေပေါ့ယန်းကားရတွေကနေမြိုင်းတိုင်းနေရင်းနဲ့ပဲဒီအတုပရှုရှုပြီးတော့ ဇာယဇာယပြန်ပြန်ဝိပဿနာကုတော့အကုန်လုံးယဟနာဖြစ်တာအဲ့ဒီချိန်ကျမှဘုရားကဖူးမြော်ဝင်ပြုတာအဲ့ဒီချိန်မှာယဟနာချင်းချင်းမြတ်စွာဘုရားဂုံတရင်တွေချီကျူးနေလာကြတော့တယ်ဆိုလိုတာကတော့ဘုန်းကြီးတို့ဒီတချို့တရားတွေမှာဘုန်းကြီးတို့လွတ်အပ်လို့ရှုရပါတယ်ဟုတ်လားဒါသမထဝဲဝိပဿနာပဲနဲ့ဘုန်းကြီးတို့ဒီပြစ်ပယ်ခွင့်မရှိဘူး ဒီအတုဝတွေရှုခြင်းကြောင့်အဖြစ်ကိုယ်မှာဒီပေါ်မှာတဏှိတက်မှုတွေ့တာမှုတွေနည်းသွားမယ်ဆိုရင်ရှုရမှာပဲ။ဘာဖြစ်လို့လဲဆိုဘုန်းကြီးတို့တွေလူတိုင်းလူတိုင်းကဒီလိုအတုပဆိုတာကြုံရမယ်တွေ့ကြမယ်။အဲ့လိုတွေ့လို့ကြုံလို့ရှင်ရှုတတ်ပါစေ။သိပြီးတော့ကိုယ်လည်းအရင်တရားမလားနောက်တရားမလားမသိဘူး။သိပြီးနဲ့တရားအတုပဖြစ်ကြတယ်။ဒါတွေရှုတတ်စေခြင်းလို့ဘုန်းကြီးဒါကိုပြောတာ။ဒီအကြောင်းဝတ္ထုခိုင်ခိုင်လုံလုံပြောရင်းကြီးရဲ့ချက်ကအဲ့ဒါပါ။ပြီးတော့မှဘုန်းကြီးဗာပြောခြင်းလဲဆို တိရိမာအတုပဆိုခေါင်းစည်းပေးထားတယ်။ဒါကတော့ဓမ္မပဒမှာလာတာပေါ့နော်။ဓမ္မပဒမှာအရိယာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဖရာဟောတာတွေအများကြီးပေါ့နော်။အရိယာနဲ့ပတ်သက်ဘုန်းကြီးအခြေခံတော့တော့ကျင့်ကြုတ်ပြောမယ်ဒီအကြောင်းအရာတွေအများကြီးပေါ့နော်။ဘုရားရှင်ကဘုရားရှင်လက်ထက်မှာပေါ့နော်။ဘုန်းကြီးတို့ဝေသာလိပြည်ဆိုတာရှိတယ်။နာမည်ကြီးပဲ။ဝေသာလိပြည်လက်ဆွေမင်းသားတွေအုပ်ချုပ်တာသူတို့အလှည့်ကျစနစ်နဲ့အုပ်ချုပ်တာ အဲ့ဒီမှာအမ္ပပါဠိဆိုပြည်တိစာမှာဒါတော်တော်များများကြားဘူးပါပြည်တိစာမှာတယောက်ရှိတယ်ရာဇကြိုမြို့ဆိုတာဗိမိတာလာတော့တိုင်းပြည်ပဲနော်အာဂရတိုင်းရာဇကြိုမြို့ကဂုံတိကြီးတွေကအဲ့ဒီဝေတာလီသွားပြီးရောင်းဝယ်လုပ်တယ်အဲ့ဒီဝေတာလီမြို့မှာကျတော့လူတွေကစီကားနေတယ်ပေါ့ဘာကြောင့်ကိုစီကားလဲဆိုခုနအမ္ပပါဠိဆိုပြည်တိစာမှာအကြောင်းပြပြီးဝေတာလီမြတ်စီကားတယ်စီကားနေတာတွေ့တော့သူတို့ဟာသူတို့ တိုင်းပြည်ရာသီကျိုးရောက်တော့ဗိမိတာရာမင်းကိုရှောက်တယ်အဲတော့တို့တိုင်းဒီတိုင်းပြည်မှာလည်းအဲ့ဒီလိုပေါ့ဗိဇာမှာထားဖို့ရှောက်တယ်ပေါ့အမင်းခွင့်ပြုချက်ရအိမ်မှာမင်းအတိမှပြုတယ်ပြည်ဇာမှာတယောက်ထားတယ်ပေါ့ဗျာပရမသုအဲ့ဒီနိုင်ငံပြည်ဇာမှာသာလဝတီလို့ခေါ်ပါတယ်ဒီသာလဝတီရဲ့နောက်ပိုင်းကျကိုမွေးကိုရပြီးမွေးဖွားလာတယ်အဲ့ဒီတော့လူမသိအောင်ပြည်ဇာမှာသူကလည်းမမွေးရတော့သားဆိုတော့ လမ်းဘေးမှာ ပြစ်တယ်အဲ့ဒီမှာဗိမိတာရရဲ့မင်းရဲ့တာရဲ့အဗျာမင်းသားကောက်ယူမွေးစားတယ်သူ့ကိုဇီဝကလို့မြည်ပေးတယ်ချိန်နာရွယ်ပြက္ကသိုလ်မှာပညာသင်ရှေးပညာမှာတစ်ဖက်ခန်းတတ်တယ်ပေါ့ဗျဆရာဇီဝကဆိုဘုန်းကြီးတို့ဖရာလက်ထက်မှာထင်ရှားတယ်ဒေဝရကကြောက်တုံးနှိမ့်ချပြီးဖရာကိုလှုပ်ကြတဲ့အပိုင်းမှာကြောက်စာလေးမှန်ပြီးတော့ခြေကွဲတဲ့နေရာမှာဒီရှင်ရှေးဆရာဇီဝကကုသပေးတယ် အဲတော့ဒီသာလဝတီမှာပထမသားတယောက်မွေးတယ်နောက်ထပ်သမီးတယောက်မွေးပြန်တယ်ဒီသမီးတယောက်ကြာဆွတ်မပြတ်ဘူးသူ့မျိုးဆက်တွေ့ထားမယ်ဆိုသူကစောက်ရှောက်ထားတယ်အဲသူတည်သွားတယ်ကသူ့သမီးကတိရိမာလို့ဖြတ်လာတိရိမာလက်ထက်ကြတော့တကိုးကြည့်တယ်သူနဲ့ပြောပါပါဆိုအများကြီးပေးရတယ်အဲချုံပြောကြအောင်ပေါ့ဗျာဒီတနေ့ဝါကျုခံနေချိန်မှာတထေသမီးဥဒ္ဒါနဲ့တွေ့တယ်အဲဒီတရေကျုပ်လာပြီးနေမှာ ဒီဥဒ္ဒရာနဲ့တူဖះဟောထားတဲ့တရားတွေကို နာရတယ်ပေါ့တရားကတော့ဗာလဲအကောရိနဇီနေကောရံအမျက်မထွက်တဲ့ပုဂ္ဂိုလ်အမျက်မထွက်တဲ့ဟောဒေါသဖြစ်နေတဲ့ပုဂ္ဂိုလ်မေတ္တာတရားဖြင့်နိုင်ယူပါတဲ့အတာတုံတာရုဏာဇီနေမကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကောင်းတဲ့ပုဂ္ဂိုလ်ကောင်းတာလုပ်ခြင်းဖြင့်ကောင်းတာပြောခြင်းဖြင့်ကောင်းတဲ့စိတ်ထားဖြင့်နိုင်ယူပါဇီနေကရတိယံဒါနေနာ နှမျောတွန့်တိုတဲ့ပုဂ္ဂိုလ်ပေကံလူတောင်းပြီးတော့နိုင်ယူပါသစ္စေနာလိကဝါရိနံမမှန်မကန်ပြောတဲ့ပုဂ္ဂိုလ်မှန်မှန်ကန်ပြောခြင်းဖြင့်နိုင်ယူပါဆိုဒီတရားဟောလိုက်တာအဲ့ဒီတရားဟောလိုက်တဲ့ချိန်မှာတိရိမာဆိုတဲ့ပြည်စာမာတွေကသောတာပန်ဖြစ်သွားပါတယ်သောတာပန်ဖြစ်သွားသာနာလို့အသက်ကြီးညိုတယ်နော်ဒါလည်းမှတ်ထားမယ်မလူပဲမနေနိုင်ဘူး ယဟန်တန်ဃာတွေမဖြူးမဖူးမြော်ပဲမနေနိုင်ဘူးတရားမနာပဲမနေနိုင်ဘူးတရားမကျင့်ပဲမနေနိုင်ဘူးဒီလိုနေထားတယ်ပေါ့သောတော်မှာဖြစ်ပြီးနောက်ရဲ့အာတရင်ကျုပ်လာပြီးတော့တရက်နေ့မှာဘုရားဝိရတန်ဃာတွေကိုသူ့အိမ်မှာပင့်တယ်အလူတန်းကြီးကျယ်လုပ်တယ်ပြီးတော့ခါကျနေ့စဉ်တန်ဃာ၈ပါးပေါ့လေအိမ်မှာဆွမ်းသွားကြဖို့ပင့်ပါတယ်ဒါကိုဇာမအထကဘလို့ခေါ်တယ်နေတိုင်း တန်ခါ၈ပါး၈ပါးပင့်ကတ်တယ်ဘုရားလက်တကအဲ့လိုမျိုးနိုင်ကတ်တယ်ဒီတချို့က900ပင်တယ်ဗိမိတာရမင်းတို့ဟိုက900တရား900အဲ့လိုမျိုးတွေလည်းအများကြီးပဲသူကတော့သူနိုင်သမျှဒီမှာ၈ပါးပင့်တယ်လို့ပြောပါအဲ့ဒီ၈ပါးအိမ်ရောက်လာရင်သူကရာဟုပေါ့ဆံပြုတ်ကတ်တယ်ပေါ့ပြီးတော့ကျန်တဲ့ခဲဝယ်တွေကတ်တယ်ပြီးတဲ့အခါကျဝန်များလာတဲ့ကောင်းမွန်တဲ့ဆွမ်းနေဆွမ်းရင်းတွေတပိဋကပြည့်လှူဒန်းတယ်တဘာတဘာကိုလှူဒန်းလိုက်တဲ့ စွန်းနဲ့ပစ္စည်းတွေဟာတဲ့လေသုံးလေးပါတော့ဖုံးပေးလောက်တယ်ဒီလိုဆိုရပါဗျာနှစ်တွေကြွားလဲကြားလာတဲ့ခါကျဘယ်လိုဖြစ်လဲဒီတိရိမာအိမ်မှာစွန်းကဒီစွန်းအလက်ကြစွန်းစားပြီးပြန်လာစွန်းခံပြီးပြန်လာတဲ့ကိုရောတဘာကမထေတဘာကရာဇကြုံမျိုးနဲ့၃ယူစနာတော့ပေါ့တယူစနာ၈မိုင်နှုံးနဲ့တွက်ပေါ့တော့ကြောင်းတစ်ကြောင်းရောက်သွားတယ် ညအခါမှာတော့ဒီအထေကြီးညအခါမှာမထေကြီးတန်ရာအလုံးစိကတ်တွေကအာဂန္တုကိုကိုတော်ကိုကြံတဲ့ကိုတော်တွေကမေးကြတာပေါ့လေအရှင်ဘုရားဒီနေ့နေစွမ်းဘယ်မှာဖုံးပေးခဲ့သလဲဟာဒီတော့ဒီနေ့တိရိမာရဲ့အထက်ကပဘောဇင်ကိုစားပြီးလာခဲ့တယ်ဗျာတန်ခါတော်များဒီတော့လူငယ်တွေထင်ပါတယ်အာရှင်ဘုရားဘယ်နဲ့ကိုဆုံးမဖုံးပေးရတော့ကောင်းရင်လည်းပါညာအာဆုံးကတ်တာသိကောင်းတယ်ဗျာ ပြည်စုံပြောပြောခက်တယ်ပေါ့လေစွန့်ရင်းနေရလေစွန့်စွန့်ရင်းနေလေတိချစီမံမြေကတ်တယ်ဗျာတရားတရားလည်းအင်မတန်ကောင်းတာပဲရန်တပါတပါလှူလိုက်တဲ့စွန့်ဟာသုံးလေးပါလောက်ဖုံးလို့ဖုံးလောက်တယ်ဗျာအဲ့မှာသူကဗာဆက်ချူမှန်းတယ်လူငယ်ပြီးပြီးဒီမှာလေသူလူတဲ့စွန့်စားတယ်သူ့မြင်ရတော့ပိုမြတ်နိုးပဲကောင်းတယ်ဗျာအဲ့လိုလှုပ်လိုက်တာပြောတာအဲ့မှာဗာပြည့်လာလဲဆိုအဲ့လိုချီမုံကဖွင့်တော့ရဟန်းတစ်ပါးကဒီသီရိမာမမြပဲနဲ့သွားဆွဲလမ်းမိတာ အဲ့လိုဖြစ်တာဇလန်ကဒီတော့ तू ကစိတ်ထဲမှာဆွဲလန်းတော့ဒါကိုမမြင်ရမနေနိုင်တော့ဘူးပေါ့ဗျာဒီအာဂန္ဓုကဒီအာဂန္ဓုကိုတော့မေးတယ်အရှင်မြတ်အဲ့ဒီအရှင်မြတ်အကြောင်းကနေအဲ့ဒီနေရာဆွမ်းစားကြွတဲ့အခါမှာတန်ခါအများဆုံးပြင်ဝါစင်လိုက်ကြွနော်အရှင်မြတ်ဥမာဆိုတော့အရှင်မြတ်ဒီနေ့ရှင်မြတ်တို့ကြွတဲ့အချိန်မှာဘယ်နှဝရတဲ့ကိုယ်တွေအလှည့်ကြပြီလေဥမာ15ဝါဆိုပါတော့ ဟာဒီနေ့15ဝါအဲ့ဘုံကြီးလည်း14ဝါဟာဒီပြ14ဝါဆိုဒီနေ့သူသွားသူ့လှည့်ကြနိုင်တယ်ပေါ့လေအဲ့နဲ့တပိတ်ပြင်ပြီးအဲ့ဒီကိုသွားတာပါဟိုကြတိုက်တိုက်ဆိုင်တယ်ပေါ့သူကမထေရဖြစ်တဲ့သူကခေါင်းဆောင်ကြွခေါင်းဆောင်အိမ်ရောက်တဲ့ခါစားစရာတောက်စရာတွေခုနလိုရာဟုတွေကမယ်ခဲဝဲတွေကမယ်အဲ့ဒီရမှာတိရိမာကနေမကောင်းတယ်နေမကောင်းလည်းလှလပလည်းမပြင်းနိုင်ဘူးကိုယ်တိုင်လည်းမစီမံနိုင်ဘူးဂျန်တဲ့ သူ့အိမ်မှာရှိတဲ့လူတွေကို ခိုင်းတာပေါ့တကယ်ဆုံးကတ်ခါနီးမှတပိတ်ဒီလောင်းလူထက်ပြီးတဲ့ချိန်မှမှလာကတ်တဲ့ချိန်မှတွေ့ရအဲ့ရနေသူတို့ဟောက်ကတကယ်မဆုံးနေအကုန်လုံးပြီးတပိတ်ထက်လောင်းလူပြီးပါပြီလာကတ်လို့ရပါပြီအဲ့လိုဆိုငါချီပွေးကြရန်တန်ကနာချပေးနော်ရန်ရန်တော်ရှင်မြတ်တွေကြောတယ်ပြီးတော့သူလူတဲ့ဆုံးတုံတုံကြီးနဲ့ကတ်တယ်ပေါ့ဗျာ အဲတောကြောင်းကရောက်လာတဲ့ကြီးဆုံးမထေရသီရိမာကြည်ပြီးသူကဘာလဲဆိုငါကလည်းနှစ်သက်ဆွဲလန်းနေတော့ပိုဆိုးသွားပါအာနေမကောင်းတာတော့ဒီလောက်လှနေနေကောင်းနေဘယ်လောက်များလှမလဲဆိုအဲ့လိုစဉ်းစားပြီးလှူလိုက်တဲ့တစ်ဖြစ်ကိုအနိုင်နိုင်ပိတ်ပြီးကြောင်းပြန်ရတယ်ဆိုတာပဲအဲ့မှာစိတ်တွေကသူ့ပေါ်မှာပဲလွန်ငုံတာပေါ့လေအဲ့ဒီညပိုင်းမှာပဲတိရိမာကကွယ်လွန်သွားတယ်တိရိမာကွယ်လွန်သွားပြီးတော့ ရာမနတ်ပြည်မှာသူ့ရာမနတ်မင်းရဲ့မိဖုရားဖြစ်တယ်ပြီးမှကွယ်လွန်သွားတဲ့ခါကျတော့အောက်လက်ငယ်သားကြီးကဘင်းရင်ဗိမိတရာမင်းကြီးကိုလျှောက်တာဗိမိတရာမင်းကြီးကတခါမြတ်စွာဘုရားကိုလာလျှောက်တာမြတ်စွာဘုရားကသီရိမာရဲ့ယောဂလကိုမိမသိကြုံနေအောင်သူ့ရလောင်းကောင်ဖို့အသိဉာဏ်မှပဲဒီတိုင်းထား ဘာတိလိ္ဆာမှမစရအောင်အဆောက်ရောက်ထားပါလို့နတ်စွာဘုရားဗိမိတာရမင်းကိုမိန့်ကြားလိုက်တယ်ဗိမိတာရမင်းကလည်းဒီသီရိမာရဲ့ရုပ်လောင်းကိုဘာကောင်းမှမစရအောင်ဒီတိုင်းထားဘာဖြစ်လာလဲဆိုတော့ကြာကြာထားတော့လောင်းကောင်ဘုရားရုပ်ဖူးရောင်ကြွတဲ့ပုတ်ပွားလာတော့ဗောမင်းကိုရုပ်မပေါ်တော့အပေါက်မှန်သမျှနေပြီးတော့တွေတွေပြီးတွေယိုကျလာတယ်ပိုးလောက်တွေကျလာအဲဒါမျိုးပြင် ရောဗိမိတမင်းညမြို့ထဲမှာရှိတဲ့လူတိုင်းလူတိုင်းကိုသီရိမာရဲ့ယုတ်ကလကိုလာကြည့်ရမယ်ခလေးကလွင်အလုံးလာမယ်မလာရင်ဓာငွေရှစ်ကြဆိုပြီးတော့အမိန်ထောက်တယ်ပြီးတဲ့အခါကျမြတ်စွာဘုရားကိုလည်းတွားလျှောက်တယ်မြတ်စွာဘုရားဘုရားမှုရှိတဲ့တန်ဃာတော်များသီရိမာယုတ်ကလကိုအတုပရှုဖို့ကြွတော်မူပါဗျာလို့ပင်လျှောက်ပါတယ်ဘုရားကလည်းတန်ဃာအလုံးကိုခေါ်လိုက်တယ်ရဟန်းတစ်ပါးနဲ့အစံကခံခုနကဘုန်းကြီးလေးဟာသူက ကြောင်းပြန်ရောက်တော့အစားကိုမစားဘူးတပည့်ကြီးဒီတိုင်းချပြီးနေတယ်အဲ့ချိန်မှာဘုရားကနေပြီးတော့အကုန်လုံးတန်ခါးတွေအကုန်လုံးသီရိမာတွေကိုတွားကြည့်မယ်အလုံးလိုက်ရမယ်အဲ့ကြမှာသူကအိယာတွေကထပေါ့တပိတ်တွေဆွမ်းနေသွန်ပြစ်ဆေးကြောပြန်ကနဲ့တူလိုက်လာအဲ့ဒီမှာဗာတွေ့ရလဲဆိုတော့ဖျားမှုရှိတဲ့တန်ဃာတော်တွေကသီရိသီရိမာ ရုပ်လောင်းမှာတစ်ဖက်ကရပ်နေတယ်တစ်ဖက်မှာကကြဘေကုဏီမတွေမင်းပြေတာဒကာဓမ္မပြေ လူပေါင်းနေရက်နေပါဒီမှာဘုန်းကြီးတို့ခါတိုင်းပြောနေကြဟုတ်တဲ့ခါကပြောခဲ့တယ်တမစင်ညာပပတယ်ကအမျိုးသမီးယုံလောင်းကိုမျိုးသားမရှိအောင်မျိုးသားယုံလောင်းကိုမျိုးသမီးမရှိတော့ဒါကရေပုံရပြောတာတယောက်ချင်းချင်းရှုတဲ့ခါမျိုးပြောတာအများစုရှုတဲ့ခါကျရှုကောင်းတယ်ဒီမှာဒီဝိတုကြောင့်ဒါပြောနေကြည့်လိုက်ညာဘက်ဘေးမှာဟုတ်လားတစ်ဖက်မှာဖျားမွေးရတန်ခါတွေမျိုးသားတွေတစ်ဖက်မှာမျိုးသမီးတွေ နောက်မြို့သားမြို့သမီးတွေအများကြီးပဲလူရောအဲ့ဒီမှာဘုရားကဒီရုပ်ကြီးနဲ့ပတ်သက်ဆွဲလန်းတွေ့တာနေတဲ့ရဟန်းတော်တွေလည်းတရားရစီခြင်းနဲ့ကြံတဲ့ပုဂ္ဂိုလ်တွေတရားရစီရင်ဘာမိတ်လဲမင်းကြီးတဲ့ဒီရုပ်လောင်းကဘယ်သူလဲမြတ်စွာဘုရားဒီရုပ်လောင်းကဇီဝကရဲ့ညီမတိရိမာဖြစ်ပါတယ်ရှင်ဘုရားဒီလိုဆိုရင်ခါတဲ့ဆိုငွေတစ်ထောင်ပေးမှသူနဲ့တူနေခွင့်ရဒီလောင်းကောင်ကိုငွေတစ်ထောင်နဲ့ ယူစေလို့မိတ်ထုတ်ပါဆိုမိတ်ထုတ်တော့လည်းယူမဲ့လို့မရှိဘူးတကလျှော့ပြီးမြတ်စွာဘုရား900နဲ့ယူဖို့မိတ်ထုတ်ဆိုတော့လည်းဒါအဲတဝက်တဝက်နဲ့လျှော့လိုက်တာဘယ်သူမှယူမဲ့လို့နောက်ဆုံးအလကားယူလို့ပြောလို့လည်းဘယ်သူမှယူမဲ့လို့မရှိတော့ဘူးနော်အရင်တုန်းကတော့အဲ့မှာလူတွေကတီးလို့ပြောကြတော့ပေါ့အရင်တုန်းကဆိုရင်သူနဲ့တူတူနေခြင်းရတယ်ခုကြလည်းဘယ်သူမှတော့ယူမဲ့လို့မရှိတော့ဘူးအဲ့လိုလူတွေပြိတ္တာတီးလို့ပြောနေတဲ့ချိန်မှာပဲ တိရိမာဏသမီးကရာမဘုံကနေစဉ်းစားတယ် သူအကြောင်းသူဟောဒီဘာကုသူတွေလှုပ်လို့ဒီဘုံဘဝရောက်လာတယ်ဘုရားတရားတွေနာတယ်သောတာပန်ဖြစ်တယ်ပြီးတဲ့အခါကျတော့ဘုရားမွေးတဲ့တန်ခါတွေသူလှူဒါနအထက်ကပတ်ကိုနေတိုင်းလုပ်ခဲ့တယ်ဒါတွေပြန်မြင်အောင်ဩဒါကြောင့်ငါဒီဘုံဘဝရောက်လာတာပဲနောက်သူ့ရဲ့ပြီးခဲ့တဲ့ခြေနေသူကကွယ်လွန်တော့မကြသေးဘူးပြန်ကြည့်လိုက်တော့သူ့ရုပ်လောင်းဘေးမှာ ဘုရားဝိရတန်ဃာတွေအတုပရှုကိုကြွလာဘုရားလည်းတရားဟောလို့မှသိတော့ချက်ချင်းပဲသူဟာကောင်းငင်ကနေပြီးတော့ယထာ900အစီ900သူသူအဖော်တွေပါပဲအဲ့ဒီ900နဲ့ရောက်လာရောက်လာဘုရားတရားဟောပါတယ်နော်တိရိမာကိုချစ်ခင်မြတ်နိုးတဲ့ရဟန်းတော်ကိုလည်းမိတ်ကြားခြင်းတာလည်းပါတယ်ပေါ့ကိုချစ်သားချစ်သမီးတို့အိုဒကနမပေါင်းတို့ဒီမြို့မှာအရင်တုန်းကတော့လူပေါင်းကချစ်ခင်မြတ်နိုးတဲ့ ဒီတိရိမာဆိုတဲ့အမျိုးသမီးရဲ့ရုပ်လောင်းကိုကြည်ကြစမ်းပါအရင်တော့ကတော့သူ့ကိုချစ်ခင်လို့နှစ်သက်လို့တထောင်ပိတ်မှတည့်ရတာနေလို့အခုချိန်မှာတော့လကားပိတ်တောင်မှဘယ်သူမှယူမဲ့လူမရှိတော့ဘူးဘလောက်ချစ်ခင်မြတ်နိုးဝယ်ကောင်းတဲ့ပုဂ္ဂိုလ်ဖြစ်ပါစေရုပ်ဖြစ်ပါစေတနေ့ကြောင့်ဖောက်ပြန်ဖြစ်စီရတာဖြစ်စီရတယ်ရန်တို့တဲ့အမြဲမပြတ်နာကျင်နေတဲ့ဒီခန္ဓာကိုယ်ရဲ့ဉာဏ်မျက်စိနဲ့တေချာကြည့်ကြ ဘာသာကိုးဘောက်ကနေပြီးတော့အမြဲမပြတ်နော်ဒီဆက်ဆုပ်ရွှန်ရှားဝဲတွေအမြဲမပြတ်ထွက်ပြီးတော့ရွှန်ရှားဝဲနဲ့ပြည်နေတဲ့ဒီတကူလုံးကြီးကိုပေါ့ကိုကခန္ဓာကိုယ်ကြီးမှာတင့်နေတယ်လှပတယ်ခိုင်မြဲတယ်တိတနေလို့ဒီလိုထင်ပြီးနှစ်သက်နေကြတော့ဒီခန္ဓာကိုယ်ကြီးကဒီကုဏခန္ဓာကိုယ်ကြီးကအပုတ်ရည်တွေမကောင်းတာအမြဲမပြတ်ထွက်နေတော့ဒီခန္ဓာကိုယ်ကြီးကမြဲတယ်တိတနေဆိုတခုမှမရှိပါဘူး အဲ့လိုမိတ်ပြီးတော့ဂါထာလေးတစ်ပုဒ်ဟောပါတယ်ခုနနဲ့တူတူပါပတ္တစိတ်တကတံဗိမ္ပံဒီခန္ဓာကိုယ်ကြီးမှာပါလေလှလှဖဖဖြစ်အောင်ဘုန်းကြီးကအဝတ္တစာတွေဝေကြတယ်ဆင်ကြတယ်နော်ခြေကြတယ်တကြတယ်ဘာလို့တထားလဲအရုကံရသမုဋ္ဌိတံအယိုးတွေနဲ့စိုက်စိုက်ထောင်ထားတယ်ခန္ဓာကိုယ်မှာအယိုးတွေနဲ့ဘုန်းကြီးတို့ထောင်ထားတယ်ဗောနော်မှတ်ထားတယ်ဒါအယိုးတွေနဲ့ထောင်ထားတယ် အဲ့ဒါယူပဲဘုန်းကြီးတို့ပြုပြင်ကြတယ်ပြုပြင်ကြတော့ဘာဖြစ်လဲလူတွေကခုနခန္ဓာကိုယ်ကြီးမှာဖြစ်နေတာမမြင်ရဘူးဒီလှပတင်းနေတာတော့ကြည်ဩမြတ်နိုးနေကြဒီဒီခန္ဓာကိုယ်ကကောင်းပါလားလှပါလားမြတ်နိုးပေါ်ရပါလားဒီလိုထင်မှတ်တယ်ပေါ့မျိုးကြတကယ်ကြည့်လိုက်တဲ့အခါကျခန္ဓာကိုယ်ကြီးမှာအတုရံဘာဖြစ်လဲဒါတော့ကိုယ့်ဘောကအမြင်မပြတ်အပုပ်ရည်တွေယူကြတာဒါကတော့ရှင်အာတုပါပဲ ရှင်အတုပလို့လည်းပြောလို့ရတယ်တည်တဲ့ခါကျလေဒီခန္ဓာကိုယ်ကြီးအပုပ်ကြီးယိုထွက်နေတာဒါတွေမြောင်ကြီးအဲ့ဒီလိုအပုပ်တွေယိုထွက်နေတဲ့ဒီတိရိမာခန္ဓာကိုယ်ကြီးညံနဲ့တေချာကြည်စမ်းမှာအကုန်လုံးသွေးတွေပြီးတွေယိုထွက်နေတယ်လောက်တွေစားနေတယ်ဒါတွေမြောင်ကြီးပါအဲ့ဒါတွေမြောင်ကြည့်နိုင်မယ်ဆိုရင်တော့ယတ္တနတ်တွေဒူဝန်ထီတီဒီခန္ဓာကိုယ်ကြီးဟောမြဲတယ်နှစ်သက်เสียမြဲမြဲတာတော့နှစ်သက်เสียဆိုဘာတစ်ခုမှမရှိပဲ မရှိဘူးဆိုတာနားလည်သဘောပေါက်လိမ့်မယ်အဲ့ဒီဓမ္မပဒဂါရဟောပါတယ်ဟောပြန်နောက်ပိုင်းမှာဘုန်းကြီးတို့ဘာဆက်ဟောလဲဆိုဝိဇ္ဇာတုတ်ကိုဟောတာဗျာဒီနေ့ကဘုန်းကြီးတို့ဝိဇ္ဇာတုတ်နည်းနည်းပြောခဲ့ပါဝိဇ္ဇာတုတ်ကိုဟောပါပထမဝိဇ္ဇာတုတ်ကြဘာဟောလဲဆိုတော့ခန္ဓာကိုယ်ကြီးရဲ့အသက်ရှိခန္ဓာကိုယ်ကြီးရဲ့အပြစ်မြင်ကိုအပြစ်မြင်အောင်ကြည့်ဖို့ဟောပါတယ်ဝိဇ္ဇာတုတ်မှာ ဒုတိယကျတော့သေသွားတဲ့အလောင်းကောင်ပုံကိုအပြစ်မြောင်ကြည့်အောင်ဟောပါတယ်။ဒါလေးကွဲတယ်ပေါ့နော်။ခုတနည်းကဘုန်းကြီးတို့ဟိုပထမရှင်အာသုဘဘုန်းကြီးနည်းနည်းပြောခဲ့ပါတယ်နော်။အခြေအနေအနေနဲ့ချုပ်ပြောရင်ဒီခန္ဓာကိုယ်ကြီးကတက်တဲ့တက်ချင်ကြတဲ့ခန္ဓာကိုယ်ကြီးမှာဓာရ၉ပေါက်ရှိတယ်။ဒီဓာရဓာရ၉ပေါက်ကကြလာတဲ့ယာဝတ္ထုတွေကြည်လင်တခုမှနှစ်သက်ဖွယ်ရမရှိဘူး။ဒါတွေမြောင်ရှုလို့ဘုရားမိန်။သေသွားတဲ့ခါကျဘာ မိတ်များလဲဆိုခန္ဓာကြီးကဒီအသက်ရှင်နေဆိုကိုယ်မှာရုပ်စီဝိဒနာစီဝိဒရုပ်သက်နာသက်ရှိနေမယ်ကမ္မဇတေဇောပေါ့ဒါလည်းရှိနေမယ်စိတ်လည်းရှိနေမယ်အဲ့ဒီပုဂ္ဂိုလ်ဒါအသက်ရှင်နေမျိုးအဲ့ဒီသုံးခုမရှိတော့ဘူးရုပ်အသက်နာသက်ကလည်းပျောက်သွားပြီကမ္မဇတေဇောလည်းမရှိအောင်စိတ်ကလည်းမရှိတော့ဘူးဆိုယထာဇတော့မတော့သေးပြီအဲ့ဒီခါကျသေတော့တာပဲ သေပြီးရနောက်ပိုင်းမှာဘာဖြစ်လာလဲခန္ဓာဝေးကြည့်လိုက်ပေါ့သေပြီးရနောက်ပိုင်းမှာဥဒ္ဓမာတဟာဝိနိလကဖူးရောင်ကြွတက်လာတယ်အညိုခွက်မဲခွက်တွေဖြစ်လာတယ်အဲ့လိုဖြစ်လာရင်ဘာဖြစ်အပဝိတော်သုတ်တန်နာသမီးဘယ်သူမှထားလို့မရတော့ဘူးဗျသုတ်တန်သင်္ချိုင်းတို့မီရှုမြေမြုပ်တခုခုလောက်ရအနာပိကိကဟွန်ဒီညာတေရောဘယ်ဆွေမျိုးသားချင်းမှအဲ့လိုပုတ်ပွားလာရင်မထားတော့ဘူးဘယ်သူငက်ွက်ချင်းမရှိတော့အကုန်ဆွန့်ပစ်ကြတော့ ဒါအောင်မြင်အောင်ကြည့်ဖို့သုံးတန်ထဲမှာစွန့်ပြစ်လိုက်ပြီဆိုရင်ဘုရားပါဆက်မိန်တယ်ခါရဏိတာသူနာဝတိစ္ဆာဘောင်းဆိုစားတယ်လို့မိန်တော့တိစ္ဆာစားဘောင်းဆိုမိန်တော့စားနေတာဒါအောင်မြင်အောင်ကြည့်ခိုင်းတာပဲဒါတော့တရားသူပါရှုခိုင်းတာပဲအဲ့ခါမှာဘာဆက်မိန်တယ်ပညာရှိတဲ့ပုဂ္ဂိုလ်ကဟောဒီခန္ဓာကိုယ်ကြီးကိုတခြားပရိညာ၃ပါးနဲ့ပိုင်းခြားသိအောင်ရှုရမယ်ဘုရား စိုးစိုးကပြောတာကတော့တပ္ပထာပိုင်းပဲခန္ဓာကိုယ်ကြီးရအပုတ်ကောင်မြောင်ရှုတာအခုနောက်ပိုင်းကျဝိပဿနာပိုင်းကိုပြောလာဝိပဿနာပိုင်းကျတော့ပထဝီဓာတ်ဒီအာဘောတေဇောဓာတ်ဒီအဲ့ဒါတွေပေါ့နော်ဒီဟာတွေကအဲ့ဒီသဘောတဘာဝတွေကိုမြင်အောင်ရှုရတယ်။ဟောခန္ဓာကိုယ်ကြီးကဓာတ်ကြီး၄ပါးအစုရာရှိတယ်ဆက်ဆုပ်ဖွယ်ရာအစုရာရှိတယ်အဲ့လိုညာတပဲအဲ့လိုသိရင်ညာတပရိညာပေါ့အခန္ဓာကိုယ်ကသိခြင်းတရားပဲဆုံးတတ်တယ် မမြဲတဲ့သဘောဆင်းရဲတဲ့ပြောကိုဖြစ်စလို့မဖြစ်တဲ့သဘောအနတ္တမြင်အောင်ကြည့်ရအဲ့လိုကြည့်နိုင်တော့ဒါဒီနာပဋိညာခေါ်တယ်အဲ့လိုသိတဲ့အခါကျတော့ဒီခန္ဓာကိုယ်ဆွဲလမ်းမှုတွေကင်းမညာဖုန်ညာနေရသွားရင်တွေ့တာအနေနဲ့ဆန္ဒတာကောပယ်တတ်နိုင်ဒါဘာဟာနာပဋိညာခေါ်တော့ပြီးတော့မှဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့မိတ်ပါတယ် မဉ္ဇဉ်ဖုန်ညာနဲ့ပယ်တတ်နိုင်အောင်ကျင့်ရမယ်ဒါကိုပြောလို့ရမှာပြီးတဲ့ခါကျဘာဆက်မိလဲဆိုမြတ်စွာဘုရားကဒီဒီအတုပကိုရှုတဲ့ခါမှာအဲ့ဒီတုံမှာဗာမိတ်ထားလေဆိုကိုယ်ခန္ဓာကိုယ်နဲ့တေသူတေသူနဲ့ကိုယ်ခန္ဓာကိုထတ်တူမြင်အောင်ရှုရမယ်ဒီစကားလေးမိတ်ထားတယ်အဲ့ဒါလေးသိဖို့နော်ပရမကဟိုသူများအသေးကိုမြင်အောင်ကြည့်မယ်ပြီးတဲ့ခါကျသူသေးတယ်လို့ သူ့အလောင်းကောင်ကြီးပုတ်တယ်လို့ငါလည်းပဲပုတ်ရမှာပါလားပြီးမှဟိုတကယ်ရှုနေပြောမယ်နော်ဒါလေးတော့အနှစ်ချုပ်နေတော့မှတ်ထားမယ်သူ့ခန္ဓာကိုယ်နဲ့နော်ကိုယ်ခန္ဓာကိုယ်နဲ့တေသူရဲ့ခန္ဓာကိုယ်ထပ်တူထပ်မြမြောင်ကြည့်ရမယ်တေသူရဲ့ခန္ဓာကိုယ်နဲ့ကိုယ်ခန္ဓာကိုယ်ထပ်တူထပ်မြမြောင်ကြည့်ရမယ်မဆိုတော့တေသူရဲ့ယုတ်လမှာညိုမဲ့ပုတ်ပွားနဲ့တွေ့လို့ဟောတေသူရဲ့ခန္ဓာကိုယ်ကညိုမဲ့ပုတ်ပွားသွားပါလားပြီးတော့က ငါသိနေငါခန္ဓာကြီးကဒီလိုပဲညိုမဲ့ပုတ်ပွားနေတဲ့သဘောဖြစ်ရမှာပါလားဒါမျိုးကြည့်မခန္ဓာတခြားပုဂ္ဂိုလ်ရခန္ဓာကိုယ်ကြီးမှာ လောက်တွေတစ်ပါးပါစားနေတွေ့မယ်ဟောသိသွားရင်လောက်တွေတစ်ပါးပါစားနေတဲ့အတုပကောင်ကိုကြီးဖြစ်သွားမှာပြီးတော့ငါသိသွားရင်ငါခန္ဓာကြီးလောက်တွေတစ်ပါးပါစားနေတဲ့အတုပအဲ့ဒီလိုမြင်အောင်ကြည့်ရမယ်ဒီတော့မေးစရာရှိတာကအဲ့လိုမိမိကိုယ်နဲ့တည်သူရဲ့ခန္ဓာကိုယ် လေသူရဲ့ခန္ဓာကိုယ်နဲ့မိမိထပ်တူထပ်မြမြင်အောင်ကြည်ချင်းကြောင့်ဘာအကျိုးကျေးဇူးတွေရနိုင်တယ်လဲသူတစ်ပါးပေါ်မိမိပေါ်တွေ့တာမှုရာကမဖြစ်ဘူးဒါကိုပြောတယ်နော်သူများတဏ္ဍာမှာရှုနေသူများတဏ္ဍာမှာသူများတဏ္ဍာကြဗိဓာကိုဗိဓာကိုရှုရင်ဗိဓာပုဂ္ဂိုလ်မှာဘုံဆွဲလာမှုတွေ့တာမှုမရှိဘူးကိုယ်တဏ္ဍာကိုမှအတုပမြောင်ရှုရင်ကိုယ်ခန္ဓာကိုယ်မှာတွေ့တာမှုညာလို့မရှိဘူးဒါကိုပြောပါတယ်ပြီးတော့ သူတော်ကအကြောင်းပြုပြီးတော့ဒေါသလည်းဖြစ်เสียမှရှိဘူးပြင်ပလောကကိုအကြောင်းပြုပြီးတော့ဒေါသလည်းမဖြစ်ဘူးအဲ့လိုကိုယ်ခန္ဓာကိုဒုက္ခနာကိုကိုယ်ခန္ဓာဒုက္ခနာကိုနဲ့ကိုယ်ခန္ဓာကိုသေသူနဲ့သေသူခန္ဓာကိုနဲ့ကိုယ်ခန္ဓာကိုပေါ့ကိုယ်ခန္ဓာကိုနဲ့သေသူခန္ဓာထတ်တူထတ်မြမြင်ချင်းကြောင့်ဒီခန္ဓာကိုဆွဲပြီးဖြစ်တယ်မောဟလည်းမဖြစ်တော့ဘူးနော်ဘုန်းကြီးတို့ခုဖြစ်နေကြတာအမှန်တိုင်းမသိလို့လောဘဒေါသဖြစ်တာဘူးအမှန်တိုင်းသိမဖြစ်ဘူးဗျ အဲ့ဒါအတွက်ရှေ့ခိုင်းတာပါပြီးတော့ဘာဆက်ဟောလဲဆိုအဲ့ဒီလို ကြည်ရင်ကြည်နေဒီဘယ်ပုဂ္ဂိုလ်မဆိုပေါ့လေခန္ဓာကိုယ်ဆွဲလမ်းမှုတွေ့တာမှုတွေချုပ်ငိမ့်တဲ့နိဗ္ဗာန်ရောက်နိုင်တယ်ပြီးတော့ဘုရားဗာမိတ်လဲဆိုတော့ဒီခန္ဓာကိုယ်ကြီးဟာတဲ့အပုပ်မျိုးမျိုးနဲ့ပြည်လံထွက်ကြနေတဲ့ခန္ဓာကိုယ်ကြီးပဲခုကတော့တိရိမာယုတ်ကလကိုဟောတာတိရိမာယုတ်ကလခြေနှချောင်းရှိတော့ကြည်စမ်းတဲ့ဒီခြေနှချောင်းရှိတဲ့ ရုပ်ကလကိုကြည်လိုက်ခန္ဓာကိုယ်ကြီးကမကောင်းတဲ့အနတ္တတွေယိုထွက်နေတယ်ပြီးတော့အမျိုးမျိုးသောတတ္တဝါတွေကလည်းကြိုက်ခဲစားတောက်နေကြတယ်ဒါအောင်မြင်အောင်ရှုကြအဲ့လိုမိမ့်ပါပြီးခါကျတော့ဘာပြောလဲဆိုအဲ့ဒီလိုခန္ဓာကိုယ်ကြီးရဲ့အပြစ်တွေကိုမြင်အောင်ရှုမယ်ဆိုရင်တော့ဒီခန္ဓာကိုယ်မှာနဲ့ပတ်သက်ပြီးဆွမ်းလုံးမြန်လို့မရှိဘူးကိုယ့်အကိုအထင်ကြီးတာသူများအထင်သေးတာလို့မဖြစ်ဘူး ဘုန်းကြီးတို့တွေကအခုဘလို့ဖြစ်နေလဲဆိုတော့ဒီခန္ဓာကိုယ်ရဲ့အပြစ်ကိုမမြင်ဘူးမမြင်တော့ဘာဖြစ်လဲဆိုတော့အာကိုယ့်ဟာကိုယ်တော့တားမြောက်တယ်မြင့်တယ်ကိုယ့်ဟာကိုယ်ကြမြောက်ပြက်နော်ကြွတက်နေဟုတ်ကိုယ့်ကိုယ်မြင့်တာနော်သူများကြတော့အထင်မြင်သေးတယ်နှိမ်ချတယ်အဲ့ဒီလိုဖြစ်နေတဲ့ပုဂ္ဂိုလ်သူကိုယ့်ဟာကိုယ်မြင့်သူများကိုနှိမ်ချတဲ့ပုဂ္ဂိုလ်ကဘယ်တော့မှစံမရနိုင်ဘူးမဲ့မညာဖုန်ညာလည်းမရနိုင်ဘူး ဇန်တို့မညာဖုန်ညာတို့ရကြင်ရင်ကိုယ့်ကိုယ်လည်းမြောက်ကြကြမလုံနဲ့သူများကိုလည်းနှိတ်ချတဲ့သူကမလုံနဲ့အဲ့ဒီလို သူများကိုလည်းကိုယ့်ကိုယ်လည်းမြောက်တဲ့သဘော သူများကိုလည်းနှိတ်ချတဲ့သဘောမဖြစ်အောင်ခန္ဓာကိုယ်ကြီးရဲ့သဘောတဘာဝတွေအမှန်တမ်းမြင်အောင်ကြည့်ကြဒီတရားဟောလိုက်တော့ဒီတရားဟောလိုက်တဲ့ခါကျတော့ဘုန်းကြီးတို့ဒေသနာရဲ့ဆုံးမှာတော့ခုနသီရိမာနတ်သမီးလေးက ငကိုးရသောတာပန်သူကတရားနာတော့အနာဂံဖြစ်ပါတယ်ဣရိမာကိုတတ်မဲ့ဆွဲလန်းနေတဲ့ယဟန်ကတော့သောတာပန်ဖြစ်တယ်ကျန်တဲ့ပုဂ္ဂိုလ်တွေလည်းတရားတွေရတယ်ပေါ့ဗျာဒါကတော့ဘုန်းကြီးတို့သီရိမာအတုပါနဲ့ဝိဇ္ဇတော့အနစ်ချုပ်ဆိုဘုန်းကြီးဒါပြောတာပေါ့နော်အဲနောက်တစ်ခုကတော့ဗာပြောခြင်းလဲဆိုဒီထဲမှာတော့ရေးမထားဘူးဗျာဗာပြောနေတဲ့ဒီနေ့နည်းနည်းလောက်ဘုန်းကြီးတို့ဒါကခုနစာအတိုင်းဘုန်းကြီးကပြောခဲ့တာ တကယ်ကျင့်စဉ်ပိုင်းဘုန်းကြီးပြောချင်ပါတယ်ဒီထဲမှာတော့ခေါင်းစီတက်မထားဘူးဒါပေမဲ့လို့သိထားဖို့ကျင့်ရင်လည်းကျင့်ဖို့နောက်တစ်ချိန်ကျင့်ရင်ကျင့်ရင်လည်းသင်ပေးဖို့ရည်ရွယ်ပါတယ်နော်အဲ့မှာပါလဲဆိုဒါနဲ့ပတ်သက်ပြီးတော့သင်ញိုင်းသွားတယ်ဆိုတူတင်ပေါ့ဗျာတူတင်ကြောင်းနည်းနည်းသိထားမယ်တူတင်ကဘုန်းကြီးတို့73မျိုးရှိပါတယ်ဒုတင်ဆိုတာကဆွဲလမ်းမှုတွေ့တာမှုတဏှာတွေကိုခွာချတတ်တဲ့ ယ်ချရတဲ့အတွက်ဒုတင်ကလို့ခေါ်ပါတယ်။ဒါတွေကျင့်နေရင်ဒီနှစ်သက်မှုများနှုတ်မှုတွေမဖြစ်ဘူးပေါ့ဗျာ။ဒါတွေပြောလို့။အဲတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒုတင်73မှာဆိုတာကိုတပိုင်းချင်းခွဲပြမယ်။ဒါသင်္ကန်းနဲ့ပတ်သက်တဲ့ဘုန်းကြီးတွေနဲ့ပတ်သက်တော့တချို့ကတော့ဘုန်းကြီးတွေပဲကျင့်လို့ရတယ်။လူတွေကတော့လူတွေလိုက်အကုန်လုံးတော့ကျင့်လို့မရဘူး။သင်္ကန်းနဲ့ပတ်သက်ပြီးဘုန်းကြီးတို့ဒုတင်2မျိုးရှိတယ်။ပန္နကု န္တုကုလိကဒုတင်နဲ့တေစီဝရိကဒုတင်ဆိုဒီမျိုးနှမျိုးနှစ်ခုချင်းပန္တုကုဆိုတာဘယ်လိုလဲဆိုတော့ဒါကဒကာကြီးတို့ဓမ္မကြီးတို့သိထိုင်ဘုန်းကြီးတို့ကျင့်တဲ့ပုဂ္ဂိုလ်များပိုးလွယ်တယ်ဘုန်းကြီးတို့ကအခုဆိုရင်ဒီဘုန်းကြီးကဒီဒုတိမကြည့်တဲ့မကျင့်တဲ့အတွက်ဟိုဒကာကြီးကိုအောင်ကိုကပဲသင်္ကန်းလာလို့ဘုန်းကြီးကလူခံပြီးဝတ်လို့ရတယ်အဲ့ဒီဒုတင်ကျင့်တဲ့ချိန်ကျဒကာကြီးကိုအောင်ကိုတို့ဒကာဓမ္မတွေလူတဲ့သင်္ကန်း လုံးဝအလူခံလို့မရဘူးလူခံရင်ဒါပန်းတကူတူတင်မဖြစ်ဘူးအဲ့တော့တူတင်လူချင်းဘာလို့ရလဲဆိုဘုန်းကြီးတို့ကြင့်နေတဲ့ဘုန်းကြီးတွေဒီသင်္ချိုင်းသွားတယ်အဲ့ဒီသင်္ချိုင်းပုံမှာကွာသင်္ကန်းဝယ်ပြီးတော့ပြစ်ထားတပိတ်တို့ဘာလို့လဲဝယ်ပြီးတော့အဲ့ဒီအဲ့ဒီသင်္ချိုင်းတွေဘာတွေပြစ်ထားအဲ့မှာကောက်ယူပါမှာအဲ့ဒါမှပန်းတကူစစ်ပန်းတကူဆိုတော့မြေမုံနေလူနေတဲ့သင်္ကန်းပေါ့ကွာသင်္ကန်းဝယ်လူချင်းတို့နထသင်္ကန်းတို့တပိတ်ပိတ်ပရိခရာတို့ အစုံဝယ်ဝယ်ပြီးတော့တော့ဒီဘုန်းကြီးကကျင့်နေကြရင်ကျင့်မဲ့ကျင့်တဲ့ဘုန်းကြီးသွားမဲ့သင်္ချိုင်းတို့နေရာတို့လမ်းတို့ပြစ်ထားတယ်အဲ့မှာဘုန်းကြီးကကျင့်တဲ့ဘုန်းကြီးကဒီတပိတ်တို့ဖုန်းတွေလိုးနေတဲ့သင်္ကန်းတို့တွေ့ရင်အဲ့ဒါကောက်ကောက်ပြီးဒီသင်္ကန်းဟောအဆုံးပြယူမယူအောင်ဟိုဟာမှအပန်းကိုသင်္ကန်းစစ်နော်လူတွေလှူတဲ့သင်္ကန်းမျိုးမိုးရပါဘူးဒါစီမင်းတစ်ခုပေါ့နော် အဲဒူတွေတစ်ခုတစ်ခုမှလည်း तू က၃မျိုး၃မျိုးခွဲတာပေါ့နော်အထက်တန်းသားဒူတင်လက်လက်တန်းဒူအောက်တန်းသားဒူတင်ဆိုဒါမျိုးတော့ခွဲတာအဲတော့နောက်တစ်ခုကအထက်တန်းသားဒူတင်ဆိုတာကထက်တန်းသားဒီပန်းတကူဒူတင်ဆိုတာကဒကာတော်မတွေကဓာတ်ရိုက်လူတာမဟုတ်ဘဲနဲ့ဘုန်းကြီးမသိအောင်ဒီကျင့်တဲ့အရှင်မြတ်မသိအောင်တိတ်တဆိတ်ပြစ်ထားတာမျိုးဒါပန်းတကူသင်္ကန်းခေါ်တယ် အဲ့ဒီခါတခါဘယ်လိုဖြစ်ပြန်လဲဆိုတော့အဲ့ဒါမကျင့်တဲ့ဘုံညာဒါကိုရသွားတယ်ရသွားတဲ့ခါမှာ तू ကမကျင့်တော့ကျင့်တဲ့ဘုံညာသွားလူတာကျင့်တဲ့ဘုံညာသွားလူပြီးကိုရီးလျောက်လူရင်အဲ့ဒါအောက်တန်းစားတူတယ်မယ်နော်အဲ့ဒီကိုရီးရောက်လက်ရောက်လူလို့ချင်းအဲ့လိုမှမဟုတ်ဘဲနဲ့ဟိုပန်းသူသင်္ကန်းမှာဖျားဆိုအဲ့ဒီဘုံကြီးရဲ့လက်ထဲမှာမတည်ဘဲဘုံကြီးရဲ့ချီးရင်မှာပဲတပိတ်တွေသင်္ကန်းတွေပြစ်ချလူရင်အဲ့ဒါကအလဲလာထမ်းတော့တူတယ်ပေါ့ ခုနဘယ်သူမှမသိအောင်ပြက်ထားရရတာမျိုးကြအထက်တန်းသားတူတယ်အဲ့လိုခွဲတာနော်ရန်ချင်းချင်းလူလာတော့မှခုနပန်းသူကောက်ပြီးသားကိုလာတူလို့ရှိရင်ဓာတ်ရလက်ခံရအောက်အနေစားတူစင်မယ်လက်တန်းသားတူကြလက်တဲ့ထည့်စရာမလိုဘူးအဲ့ဒီရန်ရှင်ဒါပန်းသူတင်ကမှပြန်မြေကြီးပေါ်ပြစ်ချလိုက်တပိတ်လည်းမြေကြီးပေါ်ပြစ်ချအဲ့ဒီမှာကိုကျင့်ကြံတဲ့ဘုံညာကောက်ယူအဲ့ဒါမျိုးလုပ်ရပြီးတော့တိစုရိတ်တိစုရိတ်ဆိုတော့ကောက်ကသစ်မိုင်ပေါ်ဧကပိနှစ်ထပ်သင်္ကန်ဒါကိုခေါ်တယ် ဒါလည်းပြစ်လို့ရတယ်နော်တပိတ်လည်းပြစ်လို့ရတယ်အဲ့ဒီသုံးမျိုးလုံးပြစ်ပြီးကောက်တာမျိုးဒီသုံးတယ်နဲ့သူကအဲ့ဒီမှာဒီသုံးတယ်ဆောင်းတယ်ဗျသုံးတယ်ဆောင်းနေရဒီပင့်မှန်ရဲ့ဣတိတိကနှစ်ထပ်သင်္ကန်းပေါ့နော်ရေချိုးတာဒီသုံးတယ်ပဲနော်ကြာနာမဝဲရဘူးသူကနောက်တာပိုတကယ်လို့နောက်တကူစွန့်တာဥမာမဇ္ဇနာလာပြီးတော့ပြစ်ထားတယ်ကိုကကောက်ချင်တယ်ဆိုဒါထားခဲ့ပြီဒီသုံးတယ်ပဲဒီသုံးတယ်ပဲဝေးရအဲတော်တော်ခက်ပါတယ်ဝေးတာ ဘူးအိုက်တဲ့ຢာတွေဆိုခက်တော့တာပဲချွေးတွေခဏနာတွေ့တာနဲ့ရေချိုးတာနဲ့အဲ့မှာသူကဖုတ်လျှော်နေရှိတယ်ဘယ်လိုဘယ်တင်ကောင်းဘယ်လိုဝဲဘယ်လိုဖုတ်လျှော်ဒါမျိုးတွေရှိဒီသုံးတဲ့ဆောင်းနည်းတွေရှိတယ်ဒါတော့ရဟန်းတော်တွေပတ်သက်တယ်ပေါ့နော်ဒီတော့မှတ်ထားဖို့ကဒကာရုပ်ဓမ္မကြီးတို့ပိုင်ကြတော့ဒီလိုဘုန်းကြီးတွေတွေ့လာရင်ကိုကအဲ့လိုဓာတ်ရိုက်မလှူပါဘူးနော်တူချင်းဘာလို့မှလဲမသိအောင်သွားပြီးတော့ပြက်ထားလိုက်နော်လူလူကြုတ်ပြက်ထားလိုက်သူကသူကောက်ယူလိုက်မယ် တပိတ်လည်းပြလို့ရတယ်နော်ဒီထဲမှာတော့သင်္ကန်းလောက်တင်ပြောဘာလို့လဲတပိတ်ကလည်းဆွန့်ခံရအောင်ပါဘူးအဲ့တော့တပိတ်လည်းရသွားတော့ပေါ့ဟိုဘုန်းကြီးမှာတပိတ်ကမှမြတ်ပြစ်တာပြစ်ထားလဲပေါ့ဗျာကိုစေနာရှိလို့ဒါရမလူအောင်ဒါလေးလည်းသိစေချင်တယ်တခြားတခါတလေမှတချို့တခါတွေကဘာဖြစ်လဲဟာဒုတိယမပြောကောင်းမပြောကောင်းကျုပ်တို့ကဘလို့ကျင်မှာရှေးစရာတွေကကျင်ခဲ့လို့ပြောခဲ့လို့ကျုပ်တို့ကသိတာသိလို့မပြောဘယ်သူမှကျင့်လို့မရဘူးလို့ဒီကျင့်ကပျောက်သွားမှာပဲအခုဆို ဒကာကြီးတို့ဓမ္မကြီးတို့ကဟောဒုတင်ကျင့်တဲ့ပုဂ္ဂိုလ်ဘယ်လိုပံ့ပိုးလို့ရဒါသိသွားပြီလေကျင့်တဲ့ပုဂ္ဂိုလ်တို့ဒါကိုတတ်နေများဒီလိုလှုပ်လို့ရဒါအမှတ်ထားအောင်အဲတော့သင်္ကန်းနဲ့ပတ်သက်တာဒုတင်နှစ်ခုရှိတယ်ပန္တကူဒုတင်ရဲ့တိရှိရိဒုတင်စောက်တည်တဲ့ခါကျတော့ဘယ်လိုပန္တကူပန္တူလူကသမာရိယာမိနော်လူတွေလူတဲ့သင်္ကန်းကိုပယ်ပြီးတော့ဟုတ်မလားလူတွေဘယ်ပုဂ္ဂိုလ်မှဆိုပေါ်စွန့်ပစ်ထားတဲ့လမ်းမှာတွေ့တဲ့သင်္ချိုင်းမှာတွေ့တဲ့သင်္ကန်းကို ဝိယုံသုံးဆွဲပါမည်ဒီလိုဆောက်တည်ရတာပေါ့ဗျာတေသဝိရိကံတမာရီတေသဝိရိကံကံတမာရီယာမိသင်္ကန်းသုံးတွေပဲဆောက်တည်ပါမယ်ဒါမျိုးပေါ့ဂျန်တဲ့သင်္ကန်းတွေမဆောက်တည်ဘူးနော်သုံးတယ်ပဲသုံးနေရလွင်ဂျန်တာသူမဝက်ဘူးလို့ဒါပြောတာဒါသင်္ကန်းနဲ့ပတ်သက်တဲ့ဒုတိယနှစ်ခုပေါ့နော်ဒီတဲ့ခါကျဘုန်းကြီးတို့ဆွမ်းနဲ့ပတ်သက်တာဒုတိယ၅ခုရှိဆွမ်းနဲ့ပတ်သက်ဒုတိယက နံပါတ်1ကဆွမ်းခံနဲ့တူတယ်နော်ဘုန်းကြီးတို့ဒီရှင်မာဂတ္တဗကြီးဆိုပါတော့ဘယ်တော့မှအိမ်မှာဆွမ်းစားမလိုက်အများအားဆွမ်းခံဖုံးပြီးဘုန်းကြီးတို့ဒူရီမဆောင်တဲ့ပုံကိုယ်တွေကဒကာကြီးတို့ကဆွမ်းစားပင့်တယ်ကိုဒီမှာဆိုရင်နော်မန်ညူတို့ဒကာကြီးကိုတို့ကဆွမ်းစားပင့်တယ်ဆိုလိုက်လို့ရတယ်ဖုံးပေးလို့ရတယ်ဒူရီမဆောင်တယ်ဒူရီဆောင်တာပြီးတော့သူကအဲ့လိုလိုက်လို့မရဘူးဖုံးပေးလို့မရဘူးဖုံးပေးလိုက်တော့ပြတ်သွားတော့ ဒုတင်ဆောင်တဲ့ပုဂ္ဂိုလ်အမြဲတမ်းပိဏပါရိကဒုတင်အမြဲတမ်းဆွန့်ခံဆွန့်ခံပြီးဖုံးပေးတယ်ဟိုနာပိနဲ့ဖိတ်တဲ့ဆောင်းတော့မဖုံးပြရအောင်ဒါကဆွန့်ခံတဲ့ဒုတင်တစ်ခုပြီးတဲ့ခါကျတော့ပြီးတော့ဆွန့်ခံတဲ့ခါမှာလည်းအိမ်စင်မကြော်ဘဲနဲ့အလူခံရတယ်ဒီလမ်းသွားမယ်ဆို မလောင်းလောင်းလောင်းအိမ်ထဲမှာခြေစုံခြေစုံရပ်ပြရတယ်ဒါခေါင်းဆောင်ကလို့တယ်တဘာရဲကျင့်နေတော့အိစမရှိဘူးသူကတခါလေး၃ပါး၄ပါး၅ပါးဒီလိုတွဲကျင်တာရှိတယ် ကျင့်တဲ့ခါကျရင်ဒီပေါ့ဒီလမ်းကိုကြွပြီဆိုဒီအိမ်ပေါက်တိုင်းအိမ်ပေါက်တိုင်းမှာခြေစောက်ခြေစောက်ရမလောင်လောင်တော့ဒါမျိုးသွားခေါင်းဆောင်ကအဲ့ဒီမှာခဏခြေစောက်ရလောင်ရင်တော့ရပုံလေမလောင်ရင်တော့ဆက်သွားပေါ့တော့အိမ်စင်မကြော်ရဘူးဆိုအိမ်တိုင်းအိမ်တိုင်းမှာရရတယ်ဒီလိုခြေစုံရရောက်လာအိမ်အိမ်ဘောဝရောက်ရအိမ်ဘောဝရောက်မလောက်လောက်လောက်ရရအဲ့ဒါမျိုးအိမ်စင်မကြော်ရဘူးဒါလည်းဒုတင်တစ်ခုပေါ့နော် အိမ်စင်မကျော်ပဲနဲ့ဆုံးခံတာပေါ့ဟိုကြော်တီရောလောင်းတဲ့အိမ်မှာလူခံမယ်မလောင်းတဲ့အိမ်လူမခံဘူးဒါမျိုးလုပ်လို့မရဘူးဘုန်းကြီးတို့ဒုတိယမကျင့်တဲ့ပုဂ္ဂိုလ်ကြတော့လေမလောင်းတဲ့အိမ်မသွားဘူးလေလောင်းတဲ့အိမ်မှာသွားတာဒါမျိုးသူကမဟုတ်ဘူးမလောင်းလောင်းလောင်းအကုန်လုံးအိမ်ပေါက်ရတဲ့အိမ်ပေါက်ရတဲ့ရတယ်ဒါကြောင့်တချို့အရာတေချာသိပြီးမှကျင့်ရင်ကောင်းတယ်မလေးလာပဲတချို့ကြတော့ကျင့်ကြတယ်အများကြီးတွေ့ရတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ ဧကာတဏိခင်ကံတမာရိယာမိတထိုင်တည်းသာဖုံးပေးရတယ်ခါတိုင်းဆိုရင်တဏှာတဲ့ပေါ့နော်ဧကတဏိကတဏှာတဲ့တထိုင်နဲ့စာဖုံးပေးခွင့်ရှိတယ်။ဟိုနေရာစားလိုက်ဒီနေရာစားလိုက်ဒီလိုစားလို့မရဘူးနော်။ဘုန်းကြီးတို့ခုဆိုရင်အာနေဆုံးမှအောင်ဆုံးမှကြောင်းစားမယ်နေလေကြပင်ပင်နဲ့ရင်သွားစားမယ်ဒီလိုနေရာရေးချက်ပဲမရှိဘူး။အဲ့လိုကြာရင်ဘုန်းကြီးတို့စူပေါင်းကျင့်တဲ့အခါကျဘုန်းကြီးကမထေကြီးဆိုရင် ဒီအောက်ကတန်ခံငယ်တွေကိုနေရာချပေးတာကျင့်တဲ့နေရာမစွစားကြောင်းမှာတပည့်တော်ပဲနားထိုင်မယ်ဂျန်တဲ့ဒုတိယကိုရောပဲနားတတိယကိုရောပဲနားဆုံးကံပြန်လာအဲ့ဒီနေရာကိုတပိတ်တန့်ချနေရာရွေးချယ်ခွင့်မရှိဘူးဒီပထေရပေးထားနေရာနော်တနေရာလေးပဲရွေးချယ်ခွင့်မရှိဘူးဒါမှတ်ထားမယ်ဒါကိုဧကတဏိကံငါလို့ခေါ်တယ်စောက်တည်တဲ့အခါကျတော့ဆုံးကံတဲ့ဒုတိယပိဏပါရိကံတမာရိယာမိအိဇင်တိုင်းကြွရအောင်သဗ္ဗဒါနာ စာရိကင်္ဂသမာရိယာမိတဏှာရဲ့ဖုံးပြတာကိုဧကတဏိကင်္ဂသမာရိယာမိဒီလိုပေါ့ဖုံးပြနောက်ပြီးတော့နောက်တစ်ခုကတော့ဗာလဲဆိုတော့ဒီတစ်ခွက်แท้ပေါ့နော်ပိဏပါရိကင်္ဂသမာရိယာဒီတပိတ်แท้ပဲလောင်းသမျှလူသမျှကိုဒီတပိတ်တစ်ခုတည်းပဲသုံးရတယ်ဂျန်တဲ့ခွက်မသုံးအောင်ဘုန်းကြီးတို့ဒီရေတန့်ရေကိုတော့ တခြားခွက်နဲ့သုံးလို့ရတယ်။ကြမ်းတဲ့စားဝယ်တော့ဖွဲ့မှန်သမျှလက်ပဲ့ရေကောပြီးဘာညာပေါ့လေအကုန်လုံးဒီတပိတ်ထဲထည့်ရနှစ်ခွက်သုံးခွက်သုံးဆောင်မှမရှိဘူး။ဒါကိုနားမလဲတဲ့အခါကျဘုန်းကြီးတို့ကြားဘူးတာပေါ့နော်။ဒါမလို့ဆရာတော်ကြီးရှင်းရှင်းခါတော့ကဆရာတော်ကြီးကိုမနေ့ပိုင်းမှာအိမ်မှာဒါရင်နာရင်ပင်တော့ကြွပါလေဆရာတော်ကြီး။ကြွပြီးတော့ဟိုလိုဆွန်းစားတာတွေပါမလို့ဆရာတော်ကြီးကတပိတ်ကြီးပါတခါလဲယူလာ။ယူလာတဲ့အခါကျတော့ ထုံးစံတိုင်းပေါ့ဗျာဘုန်းကြီးတို့လူမျိုးမနဲ့ကြအာယုံတန်ကြနဲ့ဘုန်းကြီးတို့ထင်ပြီးတော့ကော်ဖီတို့လက်ဖက်ကြီးတို့ကတ်တယ်အဲ့တော့ဆရာတော်ကြီးကတပိတ်တက်ထက်လိုက်လူမိတ်ဟောတကားမဟုတ်ဘူးသူကတ်တယ်မမဗျာပူပူနွေးနွေးလေးဖုံးပေးလိုက်ပါဗျာဒါမှပို့ကဟိုကမဟုတ်ဘူးတပိတ်တက်ထက်လိုက်ဒါကိုပြောဟိုကနားမလဲဇုတ်ကတော့နောက်တော့ဆရာတော်ကြီးကအဲ့ဒီကတ်တဲ့ကော်ဖီလားလက်ဖက်လားဒီတစ်ခွက်နဲ့ပြီးသွားနောက်တော့ဘာမှကတ်လို့မရဘူးတစ်ခွက်ထဲဆိုတာအဲ့ဒါပြောနော်နှစ်ခွက်သုံးခွက်ယူခွင့်မရှိဘူး ဒီဒီတစ်ခွက်ကိုသုံးပြီးနောက်တာတောင်းခွင့်မရှိဘူးအဲ့ဒီနေ့မှာဘုန်းကြီးတို့ကအဲ့ဒီလိုဝိနည်းကတခုတပိတ်တဲ့ထဲအိမ်မှာလဲတခါနောက်တစ်ခုကတော့ဗာလဲဆိုခလုပစ္စပတ္တိကဆိုရနော်အဲ့ဒီလောင်းလူသည်များကိုအကုန်လက်ခံတယ်ပယ်လို့မရဘူးပယ်လိုက်လို့ရတဲ့နေရာဥပမာတော်ပြီတော်ပြီဒီလိုပြောလို့မရဘူးဘုန်းကြီးတို့ခုဆုံးဖုံးပေးနေတယ်နောက်ထပ် လိုက်တာတွေမလို့ကျင်တော့ဘူးတပည့်ကလည်းပြည်နေတော်ပြီတို့လို့ငင်းခွင့်မရှိဘူးငင်းမယ်အဲ့ဒီနေရာလုံးဝမစားရဘူးအဲကြောင့်မို့အဲ့ဒီမှာလည်းပြဿနာတစ်ခုကဘာလဲဆိုတော့တုတ်တန်တယ်လို့ကျင့်တဲ့ပုံပုံများကြတော့ဘုန်းကြီးဘာတွေရှောင်းရလဲဆိုတော့တားငါးတွေနွားနိုးတွေပဲရိုက်တော့ဘောလေပဲတွေတဘာနဲ့တဘာတော့မတူပဲယူစား အဲရေပုံရပြောရင်တော့မေတ္တာငါဒါဒီမဖုံးပေးရဘူးလို့ဆိုတယ်။ဒါပေမဲ့ဆုံးကခုနကဆုံးကထွက်တဲ့ပုံပုံများကဘယ်သူကဘာလောင်းတော့လူခါမယ်။ပယ်မြေအဲ့နေရာမစားရအောင်။အဲ့မှာပြဿနာကသုတ်တန်လူတင်ဆောက်တည်တဲ့ပုံကိုကြတော့ဗာလေ။တာငါမစားရဘူး။တာငါဆိုင်ချွေးနှံကအငြိမ်းနှံထွက်ပြီးဒုက္ခဖြစ်တတ်တယ်ဒီလိုပြောတယ် ဆုံးခံသွားတဲ့ပုံကိုကြလဲလောင်းလူသမျှကုန်လက်ခံမယ်သူကဥအောင်ကိုကတန်ခါပဲလောင်းလို့မယ်ကိုကြီးချင်းတန်ခါလောင်းမယ်လက်ခံပါပယ်လို့မရဘူးအဲ့ဒီမှာဆန့်ကျင်ဘက်ဖြစ်တော့ဒါဆိုရင်တကယ်ကျင့်တဲ့တိုင်းမှာဘယ်လိုကျင့်ရမလဲအဲ့ဒီမေကုံးပါပယ်လို့ရင်လည်းအဲ့ဒီကစားခွင့်မရှိဘူးမပယ်ပြန်တဲ့ဒီဟာကကို့မှာကဒီသုတ်တန်တူတင်တွေကပြဿနာတက်နေတယ်ဒါနဲ့ပတ်သက်ဘုန်းကြီးတို့လည်းဆရာကြီးတွေမေးပြီးတော့လှုပ်ဖူးပါတယ် ရာကြီးတွေကတော့ဘယ်လိုဆုံးဖြတ်ပေးလဲလာလောင်းရင်တော့လက်ခံရမှာပဲကိုပယ်မြစ်ခွင့်မရှိဘူးဒါပေမဲ့အကြောင်းရောက်တဲ့ခါကျရင်တော့ဒီဟာတွေကိုကိုကုန်နိုင်သမျှအကုန်လုံးကြီးတော့ဖုံးပေးကြမလို့ပြကိုကုန်နိုင်သမျှမဖုံးနဲ့မဖုံးပေးမှခွဲထားလို့ရတယ်ပြီးတော့ကြာနာတွေအကုန်လုံးမှုရတယ်မှုပြီးတော့ဆက်ဆုပ်ရွံရှာပွဲဖြစ်အဲ့မှာတော့ဗာမိတ်နဲ့ဆရာသမားတွေကတာငါအဖတ်တွေမစားနဲ့အရေးတော့စားမိမှာပဲတဲ့ အဲ့လိုအနေနဲ့ကျင့်ဖို့မိန်ပါတယ်ဒါလေးမှထားဖို့နော်အဲ့တော့ဒါလေးကိုဆုံးတဲ့ပတ်သက်ငါးခုကိုခြုံပြောပါမယ်ဒီမှာတော့များသောအားဖြင့်ပြောကြတာတော့တဏှာတဲ့တစ်ချိန်နဲ့တစ်ခွက်ထဲဒါလေးလည်းပြောကြတော့ဟိုဘာဖြစ်လို့လဲတရင်တဏှာတဲ့တစ်ချိန်နဲ့နေအတူနေအတူတူပဲပေါ့ဗျာဒီမှာတစ်ချိန်ပဲစားကြနှစ်ချိန်သုံးချိန်စားလို့မရဘူးခင်ဗျာတဏှာလေးပဲ တစ်ခွက်တည်းတစ်ချိန်တည်းပေါ့နော်တဏှာတည်းဆိုရင်တစ်ချိန်တည်းနဲ့တူရောပဲပေါ့အာယုဘလို့လောက်ကြလဲဆိုတော့မွန်းလာဆုံးမဲ့ဖုံးပေးကြတယ်ဆုံးကံထွက်တယ်ပြန်လာတတ်မှတ်ထားတဲ့နေရာကိုချလိုက်တယ်ရေချိုးတယ်ပြီးတော့ဆုံးဖုံးပေးကြတယ်ပြီးတော့တရားနဲ့နေကြတယ်ဒါပဲအဲ့ဒီရွေးချယ်တဏှာတည်းတစ်ချိန်နဲ့တစ်ခွက်တည်းဒါလေးအကျုံးအချင်းကျုံမှတောင်းဆုံးတဲ့ပတ်သက်ဘုန်းကြီးတို့အများအားမဆောင်နိုင်ပါဘူးဟိုတစ်ချိန်တခါတော့ဘုန်းကြီးလောက်ခဲ့ဘူးရတယ် ဘာပြဿနာတက်လဲဒီအစားတော့နဲ့ပတ်သက်တဲ့ပြဿနာပဲဒီတော့ဒီစားတော့တရားလေအခုလိုကိုကြိုက်တာရွေးစားရင်တော့ပြဿနာမရှိဘူးဗျအကုန်လုံးပေါင်းလိုက်တာဘုန်းကြီးတို့သွားခြင်းတဲ့ချိန်တော့ဘာဖြစ်လဲဆိုဘမပြမာကြတော့ဒီရုပ်စာတော်တွေကကုန်းရာတွေပါဖုံးပေးတယ်လေ။ဘာညာတွေဖုံးပေးတယ်အဲ့လို တချို့တကာတွေကကျတို့အဲ့လိုလှခံမှလည်းမသိဘူးဘာကျင့်နေမှလည်းမသိဘူးကိုရထုတ်ကြီးအကြီးကြီးလာတဲ့အဲ့တော့သူကလာလောင်းတော့လေဘုန်းကြီးတော့တပည့်ကြီးဖွင့်ပေးတော့ဟာထုတ်ကြီးထဲလောက်တယ်အဲ့လိုမျိုးပေါ့တချို့ကကြလည်းတခါဘာကြုံပြန်လဲဆိုအစာပြေပေါ့ဗျာအုံးရေကတာလို့လက်ဖက်ရေကကောဗျာလာကပ်ပြန်ဟာတပည့်ဖွင့်ပေးရလေကို့မှာဘာမတတ်နိုင်ဟာလောင်းထဲလာပြန်ဟာချီရေငပိရေလာလောင်းထဲလာပြန် အဲ့ဒါကြီးမှု့ပြီးစားအတော်ကိုနာနာမနှပြောရင်အဲ့ဒီချိန်တော့ဘုန်းကြီးဘယ်လိုလုပ်ခဲ့လဲဆိုနှလုံးသုံးလုံးစားပြီးအားစီလေးနဲ့ကြည့်နေတဲ့ချိန်ကစိတ်ကတန်လို့လုပ်ဖြစ်ပါတယ်တကယ်တကယ်ဒီရောက်ရောက်တော့ဖြားနာပါတယ်ဆေးရုံတင်တဲ့ရမလားဖြစ်ပါတယ်ဘုန်းကြီးလည်းရင်းနေတဲ့တရားရှောင်ပါတယ်ဆရာတော်တရားမရရင်လည်းသေသွားမယ်တော့သူကအဲ့လိုပြောတယ်ပုံမှန်လေးလို့ဒါနဲ့ဘုန်းကြီးအဲ့ဒါလေး၃လနှစ်လောက်ပဲလုပ်ဖြစ်ပါတယ်နောက်ကျတော့မလုပ်ဖြစ်ဘူး နော်ဒါတကယ်ကိုခက်ပါတယ်ဘုန်းကြီးအနေနဲ့ဒီဟာကြီးကနန်းစော်နေရပဲဗျာဘုရားဒါကြီးမွေပြီးတော့ဆက်စုပ်ရင်ရှားပဲအထူးကိုဆက်စုပ်ရင်ရှားပဲကိုမင်းဟိုဟာဆင်ញင်စရာမလိုနော်ကိုညာနတ်နေရောဟိုလက်ဖက်ရည်နတ်နေရောပြီးအာရှုပ်ချက်ကိုခတ်နေနန်းစော်နေဘလို့မှကိုစားလို့မရဘူးဒီဟာကြီးနှကောင်းလာတိုက်တော့ဘေးပွင့်နေတယ်ဘလို့မှကိုစားလို့မရဘူးဒီနေ့တော့မလုပ်ဘူးလေဆိုတော့ တတိဆွမ်းပေါ့အဲ့ဒါလောက်ဘူးတယ်တတိဆွမ်းလောက်တာတော့မဆိုးဘူးဗျတခါကြီးဘောကိုအဲ့ဒါတော့နည်းနည်းလောက်လို့ရတခါအဲ့မှာဘာပြဿနာတက်လဲဆိုတတိဆွမ်းပုံးပေးမယ်ဆိုတတိဆွမ်းလူခံတယ်လူခံပြီးချင်းဘာလာပြန်လဲဆိုတော့သူတို့ကတတိဆွမ်းနဲ့မကဘူးဒီလက်ဖက်တွေလက်ဖက်တုပ်တွေဂျင်းတုပ်တွေတခါအသီးတွေမကဘူးအဲ့ဒါနေနဲ့လောင်းတဲ့ပြန်ဟာအစမဖြစ်ပြန်အဲ့လိုတွေပြဿနာတက်တယ် နောက်ပိုင်းမှာသီတိတက်တက်ကျတော့ဖုံးပေးလို့ရတယ်ဖုံးပေးလို့ရပြီးတော့ဒီသီတိလေးတစ်ပတ်လောက်ဖုံးပေးကြည့်တဲ့အခါမှာခန္ဓာကိုယ်ချွေးနှံလေးတွေပြောင်းလာတာတွားတွေ့ရပါတယ်အဲ့မှာဘုန်းကြီးဘာစိတ်ဝင်စားလဲရင်တော့ဒကာကြီးတို့တို့မာကြီးတို့ဒကာကြီးအောင်ကိုလိုရွယ်တွေ့ဘူးမယ်ဘုန်းကြီးဒကာကြီးတို့ရွယ်တွေ့ဘူးမယ်ဟိုရှမ်းပြည်တောင်ပိုင်းမှာကုန်းလုံးဆရာတော်ကြီးကြားဘူးနဲ့နော်ကုန်းလုံးဆရာတော်ကြီးကနေပြီးတော့သူတို့ခန္ဓာကမွေးတဲ့နန်းသက်တွေထွက်တယ်ဆိုတာမျိုးတွေကိုကြားဘူးတယ် ဒါကတော့ဟုတ်မဟုတ်ဆိုတော့ဘုန်းကြီးမသိပါဘူးဘုန်းကြီးကိုယ်တိုင်ကအဲ့လိုသေချာမလေးလာဘူးပါသူကအဲ့လိုပြောတယ်အဲ့တော့တကယ်ကျင့်ရုံးမှန်တော့ဘုန်းကြီးအိမ်မှာဘာတွေ့လဲဘုန်းကြီးတပတ်လောက်စားကြည့်တဲ့ခါမှာဒီခန္ဓာကိုယ်ကနေပြီးတော့ချွေးနာနေပြောင်းလာအင်းတကယ်စားရင်တော့ထွက်လောက်တယ်လို့ဘုန်းကြီးအဲ့လိုပဲတွေ့တာဒါကတော့ဟိုကျင့်တဲ့ပိုင်းတကယ်ကျင့်ပြီးမှကိုယ့်ကိုယ်သိပြီးမှဝေဘာဆုံးတောက်တတ်လို့ရအောင်ဒါစားတော့နဲ့ပတ်သက်ပြီးတော့အဲ့ဒီဟာတွေကဘယ်လောက်ထိဆိုးလဲဆိုတော့ဘုန်းကြီးတို့ မကျင်မဲနဲ့ကိုယ်နေရာကိုပြန်ရောက်တယ်ဆုံးစားမယ်လို့ဆုံးစားဝိုင်းထိုင်လိုက်တာနဲ့ခုနနိုင်ရနှကောင်းလာတတ်လက်ရှိရာတွေကိုမစားချင်တော့အတော်ခံရခဲ့တယ်တော်တော်ကြီးကိုစွဲနေဟာလားအဲဒါကြောင့်မို့ဟိုတကယ်တချို့ရှင်မကတ္တဗကြီးလို့တက်တက်လုံးကျင့်သွားတယ်ဆိုတော်တော်ကြီးညိုလေးစားလို့မဆုံးဘုန်းကြီးမှအဲ့လောက်မလုံးနိုင်ပါဘူးအဲ့လိုမျိုးကရှင်မကတ္တဗကြီးဒါကြောင့်မို့သူတို့ကျင့်နိုင်တဲ့ပုဂ္ဂိုလ်သူတို့ဘာပဲရှိပါတယ် နော်ဤတကယ်ရပါတယ်ဒုတင်ရမှာ73ပါးလုံးဆောင်းနိုင်တယ်ရှင်မြတ်ကြီးပါသူပဲရှိတာပဲနော်ကဲဒါကဆွန်းနဲ့ပတ်သက်တဲ့ဒုတင်ပေါ့ဗျာနောက်တစ်ခုကတော့ဗာလဲဆိုတော့ဒေါ်တဲ့တောင်ထဲမှာနေတယ်ဒေါ်တဲ့တောင်ထဲသွားနေတယ်ဒေါ်တဲ့တောင်ထဲနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ကဝိနည်းတစ်မျိုးပေါ့တုတ်တန်တစ်မျိုးပေါ့ဝိနည်းမှာတော့ဒီအစွန်ဆုံးအင်အားဒီကုလလေးကပြန်900ဆိုတော့ လေးတစ်ခုဟာညှို့မတင်တိုင်း၄000လောက်ရှိတယ်ညှို့တင်ရင်3000လောက်အဲ့ဒီအစုံဆုံးအင်အားနေလေးအပြန်900ဒီလိုပြက်တာမဟုတ်ဒီလိုကိုယ်ထားတယ်3000လောက်ရှိတယ်လေးအပြန်900ဝေးရင်ဒါတော့လို့ခေါ်တယ်အဲ့ဒီမှာနေလို့ရတယ်တော့ရဒါကဘုန်းကြီးတို့ဝင်းနီးပေါ့ဗျာတုတ်တန်ကြကြီးလုံးမဟုတ်ရွာရဲ့အစုံဆုံးအင်အားနေခဲတဲ့ကြဝေးလို့ရင်ဒါလည်းတော့သုံးဖို့မြစ်တို့ချောင်းတို့မြောင်းတို့ င်လေလို့ခြားနေမယ်ဆိုရင်လည်းဒါလည်းတော်ပေါ့ပင်လေနည်းနည်းလေးခြားနေအဲ့လိုမှတ်ထားမယ်နော်နောက်တစ်ခုကတော့ဗာလဲဆိုတော့အဘောဂာတိကဒုတင်ဟောအဲအရင်ကြီးကဒုတင်ပြီးတော့တောတဲ့တောင်နဲ့ပြီးတော့ယောဂမှုဒုတင်ယောဂမှုဒုတင်ဆိုတော့တစ်ပင်အောင်နေတယ်ဒီတောတဲ့တောင်ထဲမှာတစ်ပင်အောင်အဲ့ဒီမှာတော့ဘုန်းကြီးတို့ကျင်နီးရတော့ဒီတောကြီးတစ်ခုထဲမှာကျင်နီးတာကိုယ်တစ်ပါးတည်းကျင်မယ်သို့မဟုတ် အဖော်နဲ့ကျင့်မယ်ဆိုရင်အကြီးဆုံးသစ်ပင်ကိုယူရတယ်အကြီးဆုံးသစ်ပင်အောင်ကိုသွားထိုင်ရတယ်အဲ့ဒီဝင်တဲ့ခါမှာသစ်ပင်မှာရှိတဲ့ပုဂ္ဂိုလ်လည်းမနှောက်ရှက်အောင်ကိုကမေတ္တာပို့မယ်မေတ္တာရခံမယ်ပြီးတော့မှဝင်ရတယ်ဒီပုဂ္ဂိုလ်မကြိုက်လည်းကိုအနှောက်ရှက်မျိုးစုံပေးနိုင်ပါတယ်သူကနေပြီးတော့ဟုတ်လားနောက်ရည်မလာစေခြင်းဘွက်စိတ်တွေဟာအဲ့ဒီသစ်ပင်ချီရင်မှာခါရင်နဲ့ဘွက်စိတ်တွေအများကြီးလောက်ထားတယ်အဲ့ဒီခါကျရင်ဒါတွေမလဲနဲ့မေတ္တာပို့ကိုကဘွက်စိတ် လွတ်တဲ့နေရာလေးကိုအခင်းလေးနဲ့ထိုင်ရှုအဲ့လိုလုပ်ရတယ်။အဲသူတို့ကမျိုးစုံစံတတ်တတ်ပါတယ်။ဒီကိုင်းတွေချိုးချမယ်၊ခဲတွေထုတ်တွေချမယ်၊သဲတွေချမယ်ဒီလိုပေါ့။အဲ့မှာကိုယ်ကသိခံကြည့်ရတယ်။ဒါနဲ့ပတ်သက်ပြီးတော့ဟိုအထောက်အကူတစ်ခုမှတွေ့ပါမူလဗန္ဒတာလည်းထင်တယ်။ရဟန်းတစ်ပါးကနေ့လေကြဒီကျောင်းတွေဘာတွေကြဒီကဓမ္မတွေလာတော့ဘုရားရှင်လက်တကမတိတ်စိတ်ဘူး။စူညမ်းနေတယ်။ဘုရားရှင်လက်တကလည်းဒီတိုင်းပဲဒီဘက်ခက်မှလည်းဒီတိုင်းပဲဘုန်းကြီးတို့ ဆုံးကတ်ခြင်းညာဒီကမတွေကအများကြီးလာကြတယ်လာတော့မတိတ်စိတ်မတိတ်စိတ်တော့ရင်တော့အကြောင်းတွေကတော့ဒီဘုန်းကြီးတို့ခုအကြောင်းလိုပါတော့မှတော်စီရှိတယ်အဲ့တော်ရမှာသွားသွားတိုင်းအရှင်မြတ်တပါးကနေလေကြောင်းထဲမှာတိတ်ဆိတ်မှုမရတော့အဲ့ဒီမှာတော့ကြောင်းထဲမပေါ့သူကခီးသွားလာရင်လည်းတော်တဲ့တော်တခုရောက်တော့ဝင်းထိုင်တာမှာတစ်ပင်ကောင်းကောင်းအရေးထိုင်တယ်ထိုင်နေတဲ့ချိန်မှာဝင်သွားတဲ့ချိန်မှာဘာမှဖြစ်ဘူး ထိုင်းနေပြီးတော့တော်ကြတဲ့ချိန်မှာဘာဖြစ်လာလဲဆိုအပေါ်မှာရှိတဲ့ရုပ်ကစိုးနတ်မာနေဒီရှင်မြောက်ကိုမျိုးစုံနှောက်ရှက်တာအတန်အစင်အနံ့မျိုးစုံပြီးအောင်လုပ်တာပါဒါမျိုးဟိုရှင်မြောက်ကတုတ်တုတ်မှမလုပ်ဘူးနောက်ဆုံးတော့ရုပ်ကစိုးနတ်မာသူဘယ်လိုပဲ6လ6လဟိုရှင်မြောက်ကမထွက်ခါတဲ့ကမှသူကမင်္ဂလေးရောင်ဆောင်ပြီးလာကြတော့ကြတော့တဲ့ခါမှရှင်မြောက်ကတင်လာတဲ့ဆိုရင်ကမျိုးစုံဟုတ်တယ် ။ဘာဖြစ်လို့ဒီလိုနောက်ရှာလဲ။ဟာရှင်မြတ်ကဒီရောက်ကလေးတွေငိုအောင်လုပ်လို့။ဘာလို့ငိုရလို့။ဟာရှင်မြတ်အောက်ကအထုတ်တော့ကလေးတွေငိုကြတယ်ပေါ့။ဒါကြောင့်မို့ဒီပြောနောက်။အဲ့ဒီချိန်မှာရှာမှာပါပြီ။မင်းငါဝင်ခဲ့တဲ့ကမကြိုက်ရင်အဲ့ဒီကလည်းပြောပေါ့လေ။ခုချိန်တော့ငါအထုတ်နေပြီ။ငါတကယ်လို့ခုချိန်ရောမှပြင်ဖြတ်သွားရင်ဘေးကလူတွေကကဲကြတယ်။ဒီရန်တော့ဒီမြောင်တိုင်းတိုင်းကြောက်လို့ထွက်ပြေးသွားပြီ။ ဒီနေ့တော့မင်းတို့သားမီးသစ်တော်ကသွားနေကြတယ်ငါတော့ဘယ်မှမသွားလို့ဒီသစ်ပယ်အောင်မရအထုတ်မယ်သူတို့သားမီးကဖယ်ပေးရတယ်ပေါ့နော်အဲတော့ဒါကတော့သူကတကယ်အရိယာသူတော်ကောင်းဒါတော့နောက်ဆက်ချက်မကြောက်ဘူးပေါ့ဘုန်းကြီးတို့လုံကြီးရတော့ဗာလဲဆိုသူတို့နောက်ဆက်မဲ့ကြရင်မဝင်ခင်မေတ္တာပုံမဲ့မေတ္တာရခံမယ်အဲ့ဒါဆိုရင်လည်းဘာမှမဖြစ်ပါဘူးအဲ့လိုသွားပါတယ် ယောဂမှုဒုတိယဆိုတစ်ပင်အောက်မှာထိုင်တယ်ဒါမှဒါနော်ရေထဲမှာထိုင်တာမဟုတ်ရေချိုးရင်းနဲ့ထိုင်တာမဟုတ်ဘူးတစ်ပင်အောက်ကိုထိုင်တာအကြီးဆုံးတစ်ပင်အောက်ထိုင်ဂျန်နဲ့တစ်ပင်အလိုလိုနိုင်ပါတယ်ကြီးဆုံးတစ်ပင်ကိုဒီနေရာမှာတောဆိုးတစ်ပင်ဆိုပြီးတော့ဘုန်းကြီးတို့ကျင့်တဲ့ပိုင်းမှာတော့ဒီလိုတောင်းတယ်ဟောဒီတောင်းမှာမှအကြီးဆုံးတစ်ပင်ရွှေ့အဲ့ဒီတစ်ပင်ထိုင်တော့အောင်မြင်ဂျန်တော့အောင်မြင်ဒီလိုမှတ်ထားမယ်ဒါဟာဒီရောဂမှုဒုတိယနောက်ဘောကနောက်တစ်ခုကအဘောကာတိကဒုတိယ ဟင်းလင်းခြင်းလွင်တီးကောင်ရမှတိုင်းတာအဲယောဂမုဒုတင်ရဲ့အရင်ကြီးကဒုတင်အဘောဂတိကဒုတင်ရဲ့ယတ်နိတိဒုတင်ဒီလေးခုကတွဲကြံလို့ရအခုဒီတစ်ချိန်မှာသစ်ပြအောင်ထိုင်မယ်နောက်တစ်ချိန်မှာဟင်းလင်းပြန်ထိုင်မယ်အဲ့လိုဒီလိုကျင့်လို့ရဘာလို့အဲ့ဒါမှ73ပါလုံးပြီးသွားတယ်လိုကျင့်နေရရင်နော်ဒီချိန်မှာသစ်ပြအောင်ထိုင်မယ်နောက်တစ်ချိန်မှာဟင်းလင်းပြန်ထိုင်မယ်အဘောဂတိကဆိုကိုယ့်အထက်မှာသစ်ပြမရှိအောင်ဟင်းလင်းပြန်ရှိနေရအဲ့ဒါကိုဆိုလို့ ပြီးတဲ့အခါကျတော့သုတ်တန်ဒီကဒုတင်သုတ်တန်နဲ့မှနေတဲ့ဒုတင်ပေါ့ဗျာသုတ်တန်နဲ့သွားတော့ဘုန်းကြီးလူအဲ့ချိန်မှာသွားပါတယ်သုတ်တန်သွားတဲ့ပုဂ္ဂိုလ်ကလူမနှိုးခင်ပြန်လာပါတယ်ဒါသုတ်တန်သွားတဲ့နေ့စနစ်ဒီကနည်းနည်းကျယ်ပြီးမှထပ်ပြောမယ်နော်အဲသူကသုတ်တန်ဒုတင်ကြတော့ သုတ်တံမဟုတ်တဲ့နေရာပယ်ပြီးတော့သုတ်တံထဲမှာပဲကျင့်တဲ့သုံးမျိုးသုတ်တံဒုတင်ခေါ်ပြီးတော့ယထတန္တရိကဒုတင်ဆိုတာရှိသေးတယ်အဲ့ဒါကြပါလဲဆိုဘုန်းကြီးတို့သွားကျင့်ကြပြီဆိုလို့ရှိရင်တင်းញိုင်းတဲ့ကျတော့မထေကြီးကနေပြီးတော့နေရာချပေးရတယ်ဘုရားခေါင်းဆောင်ဆိုရင်ဒီဘုန်းကြီးတို့ကျင့်နေရတော့ပထမမြုပ်ထားတဲ့ကျင်းပြီးကိုစထိုင်ရတယ်ပြီးရခါကျကူထေကူကြကူပေါ်ပေါ့ အဲ့မှာဘုန်းကြီးခေါင်းဆောင်ဆိုရင်ဥအောင်ကိုကဘယ်နာထိုင်မညူကဘယ်ကျင်းထိုင်ကိုကြီးချင်းကဘယ်ကျင်းထိုင်ဘုန်းကြီးညွန်ကြားတဲ့နေရာထိုင်ရတယ်ကြောက်ကြောက်မကြောက်ကြောက်အဲ့နေရာထိုင်ရတယ်အဲ့ဒါကကုသိုလ်တစ်မျိုးရတယ်ဒုတင်တစ်မျိုးရတယ်အဲ့ဒါကိုယထာတန်တိကဒုတင်လို့ခေါ်တယ်တန်ကမထေညွန်ကြားတဲ့နေရာထိုင်ရတာဒါဒုတင်တစ်ခုပဲနောက်တစ်ခုကနေပစ္စည်းကဒုတင်ဆိုနိတိဒုတင်လည်းခေါ်တယ်နေတိဒုတင်လည်းခေါ်တယ်ဒီဒုတင်ကြပါလဲဆိုတော့ ထိုင်ပြီးတော့မှတ်နိုင်တယ်ဈဉ္ညာ၆ပြီးမှတ်နိုင်တယ်မတ္တရပြီးမှတ်နိုင်တယ်လဲပြီးမှမှတ်လို့တရားရှုမှတ်လို့မရအောင်နော်လဲလျောင်းတဲ့ဣရိယာပုတ်ကိုပယ်ပြီးတော့ထိုင်တဲ့ဈဉ္ညာလျှောက်တဲ့နော်မတ္တရတဲ့ဣရိယာပုတ်နဲ့မှတ်နိုင်တယ်ဒီလိုပဲမှတ်ထားမယ်နော်အဲတော့အလုံးဒီမှာနေရာနဲ့ပတ်သက်ပြီးတော့ကအရင်ကြီးကဒုတင်ရောဂမှုဒုလေအဘောဓဂတိကဒုတင်သောတာ သုတ်တန်ဒုတင်ရယ်ယထာတန်နိကဒုတင်ကဒါကဘာလဲဆိုတော့နေရာနဲ့ပတ်သက်တဲ့ဒုတင်နော်သင်္ကန်းနဲ့ပတ်သက်တဲ့ဒုတင်က2မျိုးဆွမ်းနဲ့ပတ်သက်ဒုတင်က5မျိုး9မျိုးရှိသွားပြီနေရာထိုင်ခင်းနဲ့ပတ်သက်ကြောင်းဆိုတဲ့နေရာထိုင်ခင်းနဲ့ပတ်သက်တဲ့ဒုတင်က5မျိုးပေါ့နော်အဲကြဘယ်နှမျိုးရှိလဲအဲ5မျိုးနဲ့9 9 10မျိုး12မျိုးရှိသွားပြီနိတိဒုတင်ဆိုတော့ဝိရိယနဲ့ပတ်သက်တဲ့ဒုတင်လို့ခေါ်တယ်အဲ့ဒီဒုတင်က တမျိုးအလုံး73မျိုးရှိတာပေါ့ဗျာဒီထဲမှာတော့ကိုနိုင်သမျှကျင့်ကြပါတယ်နောက်ဆုံးတော့ဘုန်းကြီးတို့ဆုံးတဲ့ပတ်သက်တူတင်နေမလုံနိုင်တဲ့အတွက်ဒါဖြုတ်တာများပါတယ်ဘုန်းကြီးနောက်ပိုင်းမှာအကျင့်ကျင့်တော့များတော့ပန္နကုတူတင်တေရှိဝိကတူတင်ကောရာရင်းကြီးကလောကမှုအဘောဂတိကသုတ်တန်ယထာတဏိကတူတင်နေတိတူတင်ဒါတွေတော့ကျင့်ကြတာများပါတယ်ဆုံးကလည်းကျင့်တဲ့ပုဂ္ဂိုလ်ကျင့်ပါတယ်ကျင့်တဲ့ပုဂ္ဂိုလ်နည်းတယ်နော်ခုဘုန်းကြီးတို့6နိုင်နဲ့7မိနစ်ရှိသွားဒီနေ့ဒီလောက်နဲ့တင်ကြမယ် လက်ဖြာမှဆက်ပြောမယ်ဒီနေ့ဟောပြောတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဒါဆိုဘုရားပေးရဆုနဲ့ပြရပါလိမ့်